အနာမူဒီမသာပြီးတော့တစ်နှစ်ချင်းရေတွက်လာတာလွန်ခဲ့တဲ့နှစ်ပေါင်းအတိတ်သာသနာလို့ခေါ်ပါတယ်2500နဲ့14နှစ်ရှိသွားပါပြီ2514 14ခုမြောက်နှစ်13ခုကလွန်ပြီးတော့သွားမှာ14ခုမြောက်နှစ် သာသနာတော်2514ခုမြောက်နှစ်သုံးသားပြည့်နေဗုဒ္ဓနေဆိုပြီးတော့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေကအလေးအမြတ်ပြုပြီးဒီနေ့ဘုဇောပွဲတွေကုသိုလ်ပွဲတွေအမျိုးမျိုးကျင်းပကြပါတယ်ဗမာကြီးရရမှာ ဒီကနေ့ဗုဒ္ဓနေ့အဖြစ်ဖြင့်သူတို့ကောင်းမှုတွေသူတို့ချင်းပြုစုကြတယ်။ညောင်ရီသုံးပွဲတွေကျင်းပကြတယ်။ဒီလူရံကံပွဲတွေလည်းတချို့လုပ်ကြပါတယ်။တရားသေရဝါဒဗုဒ္ဓနိုင်ငံတွေကလည်းပဲဒီလိုပါပဲဒီလိုလိုရိုးရာတို့ ဒီနေ့ဒီရက်မှာလူလူနေနေအဖြစ်ဖြင့်ကျင်းပကြပါတယ်အဲဒါလွန်ခဲ့တဲ့နှစ်ပေါင်း2514ခုမြောက်နှစ်ကပရိနိဗ္ဗာန်သံဃာမူဝိရသွားတဲ့မြတ်စွာဘုရားကိုအာယုပြုပြီးညှို့ပြီးတော့ပူဇော်ကြတာပဲနောက်တစ်ခုကအဲဒီမြတ်စွာဘုရား ပရိနိဗ္ဗာန်မစာမီ45နှစ်ကတရားဖြစ်ကိုရောက်တော်မူခဲ့ပါတယ်မူဖွားတော်မူတဲ့မြစ်ကတော့70ဆိုတော့14နှစ်ထဲမှာ70ထဲလိုက်တော့94နှစ်ပေါ့လေ2594နှစ်ကမြတ်စွာဘုရားအလောင်းတော်သိဒ္ဓရာမင်းသားဖွားမြင်တော်မူခဲ့ အဲဒီဟာဖွားမြင်ပြီးတော့29နှစ်မှာကိုချင်းနာရင်ပြင်းချင်းနဲ့တရားကိုပြာဖို့ရတော့ဆော့ခဲ့ကိုချင်းနာရင်ပြင်းချင်းနဲ့တရားကိုပြာလောကမှာမကောင်းတဲ့အရာဝတ္ထုတွေပဲရှားဖို့ ကောင်းကျိုးချမ်းသာတွေဖြစ်ဖို့ဆိုတာဒီနေ့ကြည့်သူတော်ကောင်းတွေမှာကြံစည်နေကြတာပဲဒီကလည်းကြံစည်ကြတာရောသူလည်းကြံစည်ကြတာပဲတရားလောင်းတော်ကတော့ဘဝဆက်ဆက်ကလေးကမတ္တဝါတွေအကျိုးမဲ့ဖြစ်စေတာတွေပဲချမ်းနိုင်အောင်အကျိုးစီးပွားဖြစ်အောင်ဟာအမြဲတမ်းကြာကြံပြီးတော့နေရပါတယ် ။ဘူရင်းနာရင်းပေရက်ရာစုတွေဟာကတော့အရေးကြီးဆုံးပဲ။ဒါတွေကတော့မကောင်းဆုံးတရားတွေပဲ။အဲဒီဘူရင်းနာခြင်းပေခြင်းကင်းတဲ့တရားဟာတော့အကောင်းဆုံးတရားပဲ။အဲဒီအကောင်းဆုံးတရားကိုရှားဖို့ရတယ်။တရားလောင်းတော်အသက်29နှစ်ဆိုတော့30နှစ်ပြည့်ပြီမြဲပါသေးတယ်။ဘူနေကကာလစဉ်တချို့ပညာသင်ကြားလို့ရှိနေတာပဲ။သူ ဝယ်လူတွေဒီဒီဝယ်လူတွေရအောင်အကျိုးစားရတော့ပြည်တာပဲဒီဒီညာတင်ရတဲ့ပြည်လောကလို့တော့ကောင်းကောင်းမလုပ်ရဘူးဘုရားလုံးတော်မှာတောထွက်နေပြီဟောမှာ20နဲ့9နှစ်ကတော့ထွက်လို့တရားကျင့်သုံးပြီးနောက်ဆုံးဒီလိုကဆုံးသားပြည့်နေမှာပဲတရားအပြည့်သို့ရောက်တော်မူရဲ့ နေ့ကညုံရီသုံးဝဲလာတဲ့ပုဂ္ဂိုလ်တွေကမနေ့ကဘုန်းကြီးကပြောပြီးတော့ဒါပေမဲ့လာတဲ့ပုဂ္ဂိုလ်တွေကသူတို့နည်းနည်းလေးဒီနေ့လူတွေစကားပြောရဒီချင်းချင်းတွေကမရောက်ဘူးတဲ့ပုဂ္ဂိုလ်တွေမှတ်ရတာပေါ့သူတို့အဲဒီတော့အစုံလာပြီနေမှာပဲဘောရီညောင်မင်းလို့ခေါ်တဲ့ညောင်မင်းကြီးအောက် အဲဒီညောင်မင်းကြီးကဘယ်မှာရှိတာလဲဆိုအိန္ဒိယနိုင်ငံမေဇီမာဒေသလို့ခေါ်တဲ့အိန္ဒိယနိုင်ငံအလယ်ပိုင်းရဲ့အခုတော့တရားကတရားမျိုးအနည်းဘုရားတရားဆိုတဲ့အရပါတော့အခုတော့ဆရာဦးလေးသွားနေရောက်နေကြတာအဲဒီမှာဒီကညောင်မင်းကြီးရှိတယ်အခုတော့အဲဒီညောင်မင်းကြီးကမရှိပါဘူးအဲဒီညောင်မင်းကြီးနေရာမှာသိကြတယ်အဲဒီ ခြေရီရဲ့အနောက်ဘက်ကနေပြီးတော့ညောင်မင်းအသေးဆိုင်တယ်အဲဒီညောင်အဲဒီညောင်မင်းဟောင်းညံ့နေပြီးရိုးသေးဆိုင်ညောင်မင်းတော်တော်လေးတော့ကြီးနေပါရဲ့အလုံးကြီးမကြီးသေးဘူးအဲဒီကအဲဒီညောင်မင်းကြီးရောက်ရတဲ့ခါလေးနေရာမှာရှိတဲ့ခြေရညောင်မင်းဟောင်းကြီးရောက်မြတ်စွာဘုရားသစ္ဆုတ်တော်မြတ်များကိုဆန့်ကျဲပြီးတော့ ဒီသုဒ္ဓမြေနဲ့ဆန်ကျဲတာလည်းဆံမပါဘူးရိုးရိုးပါပဲသူဆန္ဒမဟုတ်ပါဘူးဗမာအမြင်နဲ့တော့သူဆန်းတယ်လို့ဖြစ်နေတယ်အိန္ဒိယမှာတော့ယသိတွေကပရလိုက်တွေကဒီလိုပဲမြစ်တွေရှင်းပြီးတော့ထိုင်ကြသိကြဒီလိုလုပ်နေကြတာကသူတို့မှသူဆန်းတယ်လို့ပေါ့အဲဒါထိုင်မှုရရှင်းတာပါပဲသိချင်းရှင်းမရှိလို့ဒီနယ်တော့ဘာလို့ရှင်းမရှိတာနဲ့မြင့်ရှင်းနေရတာအဲဒီမြင့်ခံရတော့ အဲ့ဒီနဲ့ကျင်းတဲ့ယရနာခုနှစ်ပါးနဲ့ပြီးတော့ပြင်ဖြစ်သွားတယ်လို့သာကရာဆရာတွေကတော့ကြည့်ကြည့်ပြီးတော့ဖွင့်ပြထားပါတယ်လေးပင်ရှင်တဲ့ကဘာတဲ့တိုင်းပါရမီကြီးကျင်လာတဲ့ကုသိုလ်တွေထောက်ဆကြည့်မယ်ဆိုပြည့်စရာအကြောင်းလည်းရှိပါပဲအခုပေသိပ္ပံဆရာတွေအမြင်နဲ့ကြည့်ရင်တော့ယုံကြည်မရှိဘူးပေါ့လေမြတ်ကနေပြီးယရနာတွေဖြစ်သွားတယ်ဆိုတော့အဲဘုရားသံသကြည်တာလည်းတော့ဒါတွေမပါဘူးဒါတွေလည်း မာရမီတော်ရေဘုံညို့ရှင်းနိုင်တယ်လို့ယူဆနိုင်ပါတယ်။အဲရဏပလင်ဖြစ်တဲ့ရဏပလင်ကသုဒ္ဓသာအထုပေရဆိုပြီးတော့ငကရာဒီမှာရေးတယ်။သုဒ္ဓသာသတ္တလေးအထဆိုတာအကြောင်းတော့မဟုတ်မိုက်တယ်လို့တဲ့တဝါစာလေးဓမိုက်တယ်။တော့ဆိုလို့ရှိရင်တော့14တော့ မိုက်ဆိုရင်တော့14မိုက်ဆိုတော့သုံးမိုက်ဆိုတော့ကြည့်တာပေါ့သုံးလေးဒီဆိုတော့လေးတောင်နဲ့နှစ်မိုက်လေးတောင်နဲ့တစ်ပေကြီးမှာပေါ့အဲ့ဒါအမြင်လိုလည်းယူကြတယ်ကျယ်လိုလည်းယူကြတယ်ကျယ်နဲ့ပဲယူပါတယ်ဘာလို့လဲဆိုတော့မျက်စိစုပ်ကဆန့်လိုက်တော့ကျယ်တော့တာဖြစ်ပါလိမ့်မယ်မြင်မြင်တော့တဲလို့မရပါဘူး ရေပဲပြစ်ပါလိမ့်မယ်နဲ့ပြီးပါတယ်အဲဒီရဏာပဏိနဲ့မှာတော့ဘုရားထိုင်နေတော်မူပြီးတော့ညဇောဗျာထိုင်ကြတဲ့ကူကအဋိဌာန်နဲ့ထိုင်နေအာဘောတရားတို့မှာမိမိစိတ်ဟာမလွတ်သေးတဲ့ညကာလပါလို့အာဘောတရားမကင်းတဲ့ညကာလပါလို့ဘုရားဖြစ်လို့မြုပ်သေးတဲ့ညကာလပါလို့ဒီနေရာကမထတော့ဘူး ဒိဋ္ဌာနဲ့ဆန်နေတာပါအဲဒီလိုထိုင်တာကြောင်းပြုပြီးတော့မာနမင်းကတကောက်လောက်လိုက်ပြီးတော့ကြည်နာဒိဋ္ဌာဓမ္မင်းကဘာတွေလုပ်ကြလို့ဘာတွေလုပ်ကြလို့လိုက်ပြီးတော့ကြည်နေတယ်အဲဒီနေရာကတရားမပြည့်စုံမချင်းချင်းမထားတော့ဘူးလို့ထိုင်လိုက်တော့အင်းဒိဋ္ဌာမင်းကအမှန်တရားဝေသတိကောင်းတဲ့ပုဂ္ဂိုလ်ပဲ စုံတစ်ခုပြုလို့ရှိရင်နောက်ဆုံးခြင်းမရှိဘူးဒီနေရာကတရားမရမခြင်းမထတော့ဘူးဆိုရင်သူတရားရတော့မှာပဲဆိုပြီးတော့သူကတရားရခြင်းကိုလုံးကြည့်တရားရခြင်းလုံးကြည့်တော့သူကနှောင့်ယှက်တွေးကျင်တာပါမာရီတို့တရားရခြင်းလုံးကြည့်တာတော့သူ့ဝါဒနဲ့မတူလို့ဖြစ်မှာပေါ့သူကလောက ကာမဂုဏ်အာယုန်နဲ့ပျော်ပြီးတော့နေတဲ့ဥစ္စာတွေကိုသူကသဘောကျတယ်။ကာမနယ်ပယ်ကနေပြီးတော့ထွက်သွားတဲ့လောကနယ်ပယ်ကထွက်သွားတဲ့ဆိုတော့သူကလိုမကြည့်ဘူး။အဲတော့ဒီဒိဋ္ဌရာမင်းသားဒီတရားတွေရပါရင်သူဒီပရိသတ်တွေဟောပြီးတော့သူတွေအတ္တဝါတွေအများကာမနယ်ပယ်လောကနယ်ပယ်ကနေပြီးထွက်ကုန်မယ်။ ဒါတွေကအလုံးကြီးဘူးဆိုတော့လူလုံးကြီးတာနဲ့အဲ့ဒါနောက်ကျက်သေးတာပါပဲသူတို့လောကမှာလည်းပဲယူခြင်းမတူတဲ့ပုဂ္ဂိုလ်တွေကအနောက်ကျက်တွေပေးပေးရတယ်သူရံကြီးဖြစ်ကြအဘောဆက်ဘောတွေကဖြစ်တာပဲဖြစ်တော့ဖြစ်တယ်ဘာသာရေးတွေနောက်နိုင်ငံတွေမှာသိသိကြတိုက်ကြထိုက်ကြတယ်ဒီလိုပဲဘာသာရေးတွေဆိုတာသိတတ်တယ်ဆိုတာအဲဒါကြောင့်မာနကနောက်ကျပေးလို့တဲ့သဘောနဲ့ သူဩဇာကနတ်တွေကိုခေါ်လာတယ်။ရာလောင်သိဒ္ဓရမင်းသားကိုတိုက်ရအောင်လို့ဆိုပြီးတော့အမျိုးမျိုးသောလက်နဲ့တွေတွဲကြိုင်ပြီးတော့ဒီပရိသတ်တွေအမြောက်များနဲ့စစ်ပြီးစစ်ပြီးတွေအမြောက်များနဲ့ပြက်လာတယ်လေဝဘကသနိယုဇနာရှိသေးတယ်လေယဘကသနိယုဇနာရှိသေးတယ်နောက်ကတော့စัจ java လား အဆုံးထိပဲအများကြီးနေမှာပေါ့နားသိပြီလေနေမှာမလူတွေပါလေအဆုံးပေါ်တဲ့အယူကိုယ်နဲ့နားကြည့်ကြောက်တရားတွေကောင်းကြီးကြီးတွေမျိုးနေမှာပေါ့သူကအာမားလာကြတာလေအမှန်တရားကြီးကျယ်တဲ့စိတ်ဓာတ်ကြီးပါပဲလူလောကနဲ့ဘယ်လောက်ကြီးကျယ်တဲ့စိတ်ဓာတ်မရှိဘူးဘယ်လောက်ကြီးကျယ်အောင်မရှိဘူးသူကအဲ့တော့သူကဒီရိမေကလာဆိုတဲ့ ရှင်ကြီးဘောကပြီးတော့ရှင်ကြီးမှလည်းလက်နဲ့တပ်ဆင်ထားသေးတယ်။မှန်ရဲ့တွင်နဲ့အဲသူ့မှလည်းလက်တွေမျိုးမျိုးဖန်ဆင်းထားတယ်လို့ဆိုတာပဲ။ဖန်ဆင်းထားလို့ပြတာပေါ့လေ။လက်တက်ကတော့သာတော့မချောင်းမကြည့်ရမှာပါ။အဲဒီမှလည်းလက်နဲ့တွေနဲ့ကြောက်အောင်လန့်အောင်လို့ဆိုတာလေ။ဘုရားလောင်းတော်တွေကြည့်တဲ့ဘုရားလောင်းတော်ကဝရိမြောင်မင်းကြီးရဲ့အရှိဘက်ကပေါ့

ကျွန်ုပ်နေရာပဲကျွန်ုပ်ပိုင်တဲ့နေရာဘာဖြစ်လို့ထိုင်နေရသလဲထတာဘယ်လိုလာပြီးတော့နောက်ကျက်ပေးတာအဲတရားလောင်းကဒီနေရာသိနေရာမဟုတ်ဘူးငါလေးသိနေတဲ့ကဘာရသိကာလပါတော်ပါရီရရှိတာလို့ဒီနေရာရတာသာနာပါရမီသီလပါရမီ ဒိဋ္ဌမပါရမီအန္ဒီပါရမီသစ္စာပါရမီဒိဋ္ဌပါရမီပညာပါရမီစသည်ဖြင့်ဒီပြင်ပါရမီရဲ့ဖြစ်ပြင်လာတော့ဒီနေရာကိုရတာဆိုပြီးတော့ပြောတယ်။တော့မနာကအာမဟုတ်ဘူးဒီနေရာဟာကျွန်တော်ပိုင်တဲ့နေရာပဲ။ဟောဒီနောက်ကပါလာတဲ့နတ်တွေအကုန်ကြည့်ရတယ်သက်သေပါပဲတဲ့။

ဒီရင်တရားမင်းတို့ဇမားတို့ဘာလို့ဆိုတာသူဒီညိုပါတယ်တရားလောက်ဒီညိုကြတာလေဒါပေမဲ့ဒါတွေကလည်းဒီထိုက်တာမှမကြည့်မမတဲ့တိတူကြမကြည့်တဲ့တိတူကြမကြည့်တော့တရားလောက်တော့ရေကြီးကိုတက်တယ်ဆိုတယ်ရေကြီးကိုဘဝဆက်ဆက်ကသူဒါနဆိုင်တာပါရမီတွေပြုလုပ်လာတယ်ဒီရေကြီးပေါ်မှာတည်ပြီးတော့ပဲ ရေကျက်သွန်းချသူတန်းပြီးတော့လာခဲ့နောက်ဆုံးဝိသန္ဒာမင်းဖြစ်ကအကြီးကျယ်လူတွေကိုသူတန်းနဲ့ခုနှစ်ကြိမ်တိုင်းတိုင်းဒီငယ်ကြီးဟာတုံ့လောက်ပြီးတော့အနုမောဒနာပြုခဲ့တယ်အဲဒီလိုရေကျက်သွန်းချတဲ့ရေကျက်ဟာဒီငယ်ကြီးပေါ်မှာပဲကြတယ်ဒီငယ်ကြီးဟာအပိသက်တွေပါပဲဆိုပြီးတော့အဲမျိုးတို့ကြီးကြိုက်တာ လူကြီးကိုလည်းညွှန်တို့ကြ။တရားတွေမှာသင်္ကလင်ကိုထိုင်တာတွေပုံမျိုးမျိုးရှိတယ်။ဒီလိုဘုရားညာဘက်လက်ကသာပြီးတော့ထိုင်နေတာလည်းရှိတယ်။ရပ်ရပ်ပြီးတော့နေတာလည်းရှိတယ်။အဲလက်လေးသာပြီးတော့ပြ။အဘိယမုဒ္ဒရာဆိုတဲ့ မတွေးရင်လည်းမကြောက်နဲ့အားပေးတဲ့ပုံမျိုးဆိုတာကမာနမင်းတို့ကမာနမင်းသားတွေကလက်တော်တရားကြောက်ထားတဲ့အခါမှာလက်တော်တရားပြီးတော့ဒီချင်းလိုချင်များသေးတော့လို့ရှင်ဘယ်ရောက်မှမသိဘူးဆိုရင်ရတယ်သူအနေနဲ့ကြောက်တဲ့အခါဆိုရင်များမသိဘူးမာပါယမာနာမမဆိုရင်လည်းတရားကုံတရားကုံသံဃာကုံတွေယုံကြည်တဲ့တရားတရားအစရှိပြီးတရားတို့သီလတို့သုဒ္ဓသာကပညာ ဒီလိုကောင်းတရားတွေနဲ့ထုံထားတဲ့စိတ်ဟာအောက်ကျပြီးတော့မသွားနိုင်ဘူးတဘွားတယ်တဘွားတယ်မြင့်တယ်ပြီးသွားဖို့တာရှိတယ်ဆိုပြီးအားပေးတယ်နေမာပါကြီးမကြောက်နဲ့မစိုးရိမ်နဲ့ဆိုတဲ့အနေနဲ့ဒီပုံစံကိုပြတယ်ဆိုပြီးတော့ညာကြီးတွေကဆိုကြတယ်ဒါလေဝါကျန်ထားတဲ့ပုံ ရတော့လည်းပဲအဲလက်ပုံမထားနဲ့ကြံပြီးပြရမယ်ဆိုတဲ့ပုံပြရဲဒါကညာပဲလည်းကအောက်စိုက်ပြီးတော့ချထားတဲ့ပုံကြတော့ဒါမြေကြီးကိုတက်တက်ပြီးတော့ပုံကိုလူကြီးထားကြတယ်မြေကြီးတက်တက်ပြီးတော့ပုံမဲတယ်လို့ အဲ့ဒီပုံရပါရည်ရည်သက်သက်တွေ့တယ်ရည်ရည်သက်သက်လည်းတော့ရည်ရည်ကတုံဟုတ်တယ်လို့ဆိုတာကိုရည်ရည်တုံဟုတ်လိုက်တော့နတ်စစ်ပြည်တွေဟာအောက်တိယများတွေ့ပြီးသဇင်ရဲကျွဲပြီးတော့စစ်တပ်ကြီးပြက်သွားတယ်ဆိုတယ်ရိုးရိုးရင်းရင်းလှုပ်ယုံသွားတာနတ်တွေဘာမှမဖြစ်ကြအောင်ကြောင်းမရှိပါဘူးလူတွေဆိုလို့ရှိရင်တော့ရင်းလှုပ်ရင်ကိုယ်ကအဲဒါပြစ်ပြီးတော့ ဒီနေတိုက်တွေပါလေဒီဒုက္ခတွေရောက်နေတာပေါ်လေလူဆိုလို့ရှိရင်တော့နာအတွက်ဆိုလို့ရှိရင်တော့မြေထုတ်ယုံတော့ဘာမှသူကြံစီဘာလို့တော့သူတို့ကောင်းနေတဲ့နေနိုင်တာပဲအဲဒီဆိုတာကောင်းနေနေတဲ့နဲ့သူတို့ကြီးနေနေတာပဲသူတို့ဒါပေမဲ့တော့ဘုရားလောင်းတော်ရဲ့ပါရမီရောက်အဲဒီမြေထုတ်လိုက်တယ်ဆိုလို့ရှိရင်ဓာတဘာဝတွေရောအကုန်လုံးတခါတည်းတုတ်ကြဟောက်ပြန်တော့အခုလူတွေကြည့်ရတဲ့ လေမုန်တိုင်းကြီးတွေတိုက်တဲ့နေမှာပေါ့လေမုန်တိုင်းကြီးအမျိုးမျိုးရှိတယ်။အမှားကတော့လေမုန်တိုင်းတစ်မျိုးတည်းပဲ။ဟိုနောက်နိုင်ငံကလူတွေလေမုန်တိုင်းတွေအမျိုးမျိုးသုတ်တာ။တော်မီထိုးဆိုလေမုန်တိုင်းရဲ့အဲကျန်းတယ်ဆိုတာကိုပြောတာ။အဲကျန်းတယ်ဒီသိတဲ့မှုတရားမှာ။မင်းကြီးရကြော150ကျော်ဉာဏ်ဓမ္မရဲ့သုတ်တာဒီအဲ့ဒီအဲ့ဒီမုန်တိုင်းကြီးကအဲ့ဒီမုန်တိုင်းကြီးနဲ့တွေ့လို့ရှိရင် ဒီထဲမှာသင်္နေတွေကသင်္ဘောတွေပါထောက်ကြည့်ရမရနိုင်ဘူးလို့ဆိုအဲဒါလိုပဲတရားလုံးရဲ့မာရီတော်ဟောညော့မြေကြီးတုပ်လိုက်တယ်ဆိုတော့ရှိရင်မြေကြီးနဲ့စပ်ပြီးတော့တည်နေတဲ့ဒါသဘာဝတွေလေဓာတ်တရားဘာတွေအကုန်လုံးအမျိုးသမီးကြောင်းလဲဖောက်ပြန်ပြီးတော့သွားတာနတ်တွေထောက်ကြည့်ရမရနဲ့ယုံလုံးမောက်ကုန်ကိုးကားတွေဖြစ်ပြီးတော့ကြောက်လန့်ပြီးတော့ဆွဲပြေးကြတာ နတ်တွေသိတယ်တော့မပါပါဘူးကျူးတယ်နားတယ်လည်းမပါပါဘူးကြောက်လာပြီးတော့ပြေးကြတာပါပဲအဲဒီမှာနေမွန်ကြီးအတွင်းဘုရားလုံးတော်ကမာနမင်းစိတ်တွေကိုအောင်းနိုင်တော်မူရဲ့အဲဒီတော့အောင်းနိုင်ပြီးတော့ဒီကလည်းရထားတဲ့ဇာနေရသိုးသောကတွေကရထားပါလေအဲဒီဇာနေနဲ့လုံးဝသိနေတော့

ဒုက္ခိဒါနာပြည်လာခဲ့တာကိုမြင်တယ်ဒုက္ခိဒါနာပြည်မှာနှာကြည့်နေသံသာပြီးတော့နေတာကိုမြင်ခဲ့အဲဒီကရှိရဘယ်ဟာတော့ဒီသံသာမင်းကြီးဖြစ်တာမြင်ခဲ့တယ်အဲဒီကရှိရဘယ်ဟာတော့ဆောက်ပြီးတော့တဘောပြီးတော့ဆင်ပြီးတော့လိုက်တော့ဒီပင်ကမြတ်စွာဘုရားလည်းတဲ့သူမိသားရဲ့စေအဲဒီတိုင်အောင်ပေါ့လေသူသင်ကြားတာပြောရမယ်ဆိုဒီရှိလည်းပဲကြောက်ပြီးတော့စဉ်းစားကြည့်နေတာတွေဖြစ်နိုင်ပါသေးတယ်အကုန်လုံးတရားနောင်ကြည့်ပြီးအကုန်မြင်တာကိုဒါကဘုရားမို့တော့မြင်တာ ဒီပြင်တာမန်ပုဂ္ဂိုလ်တွေကတော့ဘဝအနည်းငယ်တို့ကဘာအနည်းငယ်တို့တော့ပဲမြင်ပါတယ်အဲဒီမှာအဲဒီတော့ရှင်းအောင်လုပ်ပြီးကိုယ်ပြည့်လည်းပဲမြတ်စွာဘုရားမြင်တယ်သူများပြည့်တယ်လည်းမြင်နေလို့ရှိရင်အဲဒီဘဝတွေတစ်ခါတစ်ဘဝပြီးတစ်ဘဝရှိရဆက်ပြီးတော့ပြည့်လာတာလေရှင်းအောင်လုပ်ပြီးကိုယ်မပြန်ပြီးတော့မြင်ရပုဂ္ဂိုလ်နိဝါဒဘိဉ္ဉ်ခေါ်တယ်အဲဒီပုဂ္ဂိုလ်နိဝါဒဘိဉ္ဉ်ကိုမြာဥရမှာရတော်မူတယ်

မြင်နိုင်ပါလေသာသနာ့ဘာသာကျပြည့်တယ်လည်းမြင်တာပဲအရိယာပြည့်တယ်ယန္တာပြည့်တယ်လို့တော့မဟုတ်သေးပါဘူးအဲဒီဇာလောင်းနဲ့အဲဒီတုန်းကသကောင်းရအချိန်မှာအရိယာမဖြစ်ဇာမဖြစ်သေးပါဘူးအလုံးတော်ဘုရားပုရုဇဉ်ချင်းနဲ့ပဲရှိပါသေးတယ်အဲဒီမှာဒိဗ္ဗဇကုမြင်တယ်ဒိဗ္ဗဇကုညာရမြင်တာရှိတယ်လို့ရှိရင်ဇာမကုမြင်နိုင်တယ် ကိုယ်ရှင်နာမှာရှိနေတဲ့အရာဝတ္ထုတွေမြင်တယ်လို့ကိုယ်လည်းဝါထဲမှာတင်ထားတဲ့ဝိတုပစ္စည်းမြင်တယ်လို့ပဲမြင်မောင်မာရောမြက်ွယ်မာရောအနီးမာရောအဝေးမာရောအကြီးကြီးရောသေးသေးရောအကုန်လုံးပဲလူလောကနဲ့လူလောကမှာရှိတဲ့မြင်စရာတွေကုသမြရောနာလောကမှာရှိတဲ့မြင်စရာတွေကုသမြရောအပေလေးပါးလောကမှာရှိတဲ့ မြင်ကြတယ်သူတို့များရောဒီဆက်ကြဝလာရောကိုဆက်ကြဝလာကရောဒီလောကလုံးအနှံ့ပြရတဲ့ခါလေအကုန်လုံးမြင်တာသိကောင်းတယ်လားမနာကောင်းတဲ့မှန်ကြောင်းကြီးလို့ပြောမှာမဟုတ်ဘူးအခုဘိဗံဆရာတွေဒီနေ့ထားတဲ့မှန်ကြောင်းကြီးတွေရှိတယ်ရဲကောင်းတယ်လို့ပြောတာဆက်ကြဝလာတွေသူတို့အတော်များများမြင်ရတယ်ဒီနေ့ရှိပြီအများကြီးဆိုတာပဲသူတို့ပြောတာတရားဟောတာနဲ့တော်ညီပါရဲ့ဥစ္စာကလည်းတရားကလည်း အနန္တစัจ java လာတွေရှိတယ်ဆိုတာကိုစัจ java လာတွေအနန္တအဆုံးပိုင်းချမ်းမရှိဘူးတဲ့အဲဒီဟာနဲ့သူကတော်တော်ကိုက်ညီပါတယ်သူတို့လည်းပဲမှမြောင်းနဲ့မြင်တာရှိသေးတယ်မမြင်တာတွေလည်းပဲရှိသေးတယ်လို့သူကယူဆပါတယ်သူတို့မှမြောင်းအားနဲ့လို့မမြင်နိုင်သေးတာတွေလည်းရှိသေးတယ်လို့ယူဆပါတယ်နောက်တစ်ချိန်ကျရင်အဲ့ဒီတဲ့ကောင်းတဲ့မှမြောင်းကြီးပေါ်လာလို့ရှိရင်တရက်များများမြင်မှာပေါ့

ကာလမှာလေတိုက်တော့သိရတဲ့အမိုက်တွေကအထက်ကျတော့လည်းရှိအောက်ဆင်းတော့လည်းရှိဒီဘုရားကစဉ်ကြီးရဲ့ဖြစ်နေတယ်လို့ပဲတတ်တော်ရရကာလရောဆိုတာဘဝဟောင်းကသိပြီးဘဝတည်းကြောင်းနေတာလေအများကြီးတွေ့ရတယ်အဝိကဖြစ်ပြရပါ ကံပြုစုံတဲ့ပုဂ္ဂိုလ်တွေတော့တော်ရဲ့ကောင်းရမြတ်ကောင်းရမြတ်ဘဝကြီးဖြစ်ဖြစ်အာဟုလိုကံနဲ့ပြုစုံတဲ့ပုဂ္ဂိုလ်တွေဥပ္ပမရှိတဲ့ပုဂ္ဂိုလ်တွေမှာသင်ရတဲ့ဘဝပဲလေးပါးကြာပြီးသွားကြတာရင်းမြတ်စွာဘုရားမြင်ရတယ်အဲ့ဒါဒိဗ္ဗစိတ်ကိုပြင်းတယ်အဲ့ဒီက၎င်းညာကကြော်လွန်ပြီးတော့လင်းအားကြီးညာရောက်တဲ့အခါမိုးတော့ရံ နိုင်တယ်ပြောမယ်ဆိုနှစ်နာရီကျော်ပြီးပါပြီနှစ်နာရီနှစ်နာရီချိန်ကနောက်ပိုင်းတော့အဲဒီပိုင်းမှာဒီဥဒါမြတ်စွာဘုရားပြိဿသမုပ္ပါအကြောင်းကျိုးတရားတွေဆင်းရဲနေဝိဇ္ဇာကြောင့်သင်္ခါရဖြင့်သင်္ခါရကြောင့်ဝိညာဉ်ဖြင့်ဝိညာဉ်မှန်ဖြစ်စားတယ်အကြောင်းကျိုးတရားတွေဆင်းရဲနေမိမိသဏ္ဍာန်ကလည်းအကြောင်းနဲ့အကျိုးရှိတာပဲဒီလိုပါသဏ္ဍာန်နဲ့အကြောင်းနဲ့အကျိုးရှိတယ်ဒီလောကလုံး သူတို့ရွရွအသက်ရှိတ attva တွေလို့ဆိုရတဲ့ဥစ္စာတွေဟာအကုန်လုံးအကြောင်းနဲ့အကျိုးကြီးတယ်ပဲအသက်မဲ့ဖြစ်တဲ့ရေကြီးသောတောင်စသည်တွေလည်းပဲအကြောင်းနဲ့အကျိုးပဲဒါပေမဲ့အဲ့ဒါကတော့လူရင်းဖို့လို့မြတ်စွာဘုရားသိက္ခာပုဒ်ပါတယ်တဲ့နာဘူးသိက္ခာပုဒ်ကသက်ရှိတ attva တွေကိုအကြောင်းကျိုးဆက်ဆက်ပြီးပြတာကဟိုမြည်ပြီးတော့တောင်တွေကဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရသင်္ခါရကြောင့်ဖြစ်တဲ့ဝိညာဉ်နဲ့ဘာမှမဆိုင်ဘူးသူကသူရှင်းတယ် အဲသတ္တဝါတွေသဏ္ဍာန်ကယုံနာတွေကတော့အဝိဇ္ဇာကအရင်းကသစ္စာလေးပါးတရားအမှားတိုင်းမသိတော့ကောင်းတယ်လို့ရှင်ကောင်းတယ်ရှင်တော့ဖြစ်တဲ့သာမှုဒနာဖြစ်ဒနာဖြစ်တော့လူချင်းတော့အဲလူချင်းတော့ဥစ္စာတွေကြအောင်လူရှိတဲ့ကိစ္စတွေကြည့်ကြည့်အောင်အားထုတ်တော့ကုသိုလ်အကုသိုလ်တွေဖြစ်တာကိုအကုသိုလ်အကုသိုလ်တွေကအကျိုးပေးတော့ဘဝတွေဝင်နေနေဖြစ်သွားတာကုသိုလ်ကအကျိုးပေးတဲ့အခါမှာလူဘဝနတ်ဘဝတွေ ဖြစ်အကုသိုလ်ကကျူးပြီးတဲ့အခါမှာအပေလေးပါးဖြစ်အဲဒီတော့သံဃာမှာလဲနေရတာသတ္တဝါအဲဒါညသာဗျာသင်္ညနာမူရဲ့ဒိသသမုပ္ပါအကြောင်းကျိုးပြတဲ့သင်္ညနာမူရဲ့အဲဒါကိုသင်္ညင်ပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးသောတရားတွေရဲ့အဖြစ်အပျက်ကိုရှုတယ်တဲ့ဒါဝိပဿနာရှုတာပါပဲသင်္သနာဥပါဒနဲ့ခန္ဓာနံဥရိယဗျာနုပ္ပတိဝိဟာတိ na ụbọchị aa ụụara kana arịhi iradidiụaara aiioibio e ဥပါဒณะခန္ဓာ၅ပါးရှိနေရတာပဲဥပါဒณะခန္ဓာ၅ပါးဆိုတာငါငါဥစ္စာလို့သင်ရတဲ့တရားတွေဥပါဒณะခန္ဓာခေါ်တယ်ရုပ်ကိုယ်ကြီးတစ်ကိုယ်လုံးငါလို့သင်နေကြတာပဲဒါပေကျမ်းကဘုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေမေးကြည့်ကလေးတွေမေးကြည့်ရုပ်ကိုယ်ကြီးကငါပဲပြောမှာပဲပြီးတော့ရုပ်ကိုယ်ကြီးအစိတ်ပိုင်းတွေမေးကြည့်ငါဥစ္စာလို့ပြောမှာပဲငါလည်းငါချင်းငါမျိုးရှိစသည်ဖြင့် ọrụ Ndị ndị ndị ndị ndị ndị ndị ndị ndị na na na na na-adịghi na na-adịghi na na nlụtlaagojiiuruba

ရုပ်ကိုကြီးဟာသူ့ဟာသူဖြစ်ပြနေတဲ့တရားတွေပဲတကူလဲလည်းမဟုတ်ဘူးရုပ်တွေအသေးမွှားကြီးကွဲစိတ်လိုက်လို့ရှိရင်အမှန်တအသေးမွှားကြီးကြီးတွေပဲမေတ္တာမိုးလေးတကူထဲမှာကိုရုပ်တွေသိမ့်တန်းကြည်စီပြီးမရင်မတွက်နိုင်အောင်အများကြီးရှိတာညုံုံလေးတမုံအသေးလေးအဲဒီတော့မှုံလေးတမုံထဲမှာကိုရုပ်တွေအများကြီးပါဝင်နေတာအဲဒီတော့ဒီကိုကြီးတစ်ခုလုံးမှာညုံုံမျိုး မှုံမုံမရေမတွက်နေအောင်အများကြီးပဲဒီမျိုးမျိုးတမှုထဲမှာလို့ရုပ်တွေအများကြီးပါဝင်တာဘယ်မှာအသက်ရှင်နေတဲ့အကောင်ဟုတ်မလဲဒီရုပ်တွေညစာစုပေါင်းပြီးတော့လူကိုကြီးရဲ့လို့ပြည့်ပြီးတော့နေရတာဒီတော့ဒီစိတ်ပိုင်းနေဟာငါဥစ္စာလို့ဆွဲလိုက်မြန်တော့ငါမှမရှိဘဲနဲ့ငါဥစ္စာပဲဖြစ်နိုင်မလဲဒီဖြစ်ပြနေတဲ့တရားတွေအဲဒါကြောင့်အဆွဲကမှားနေတာလေအမှန်ရောက် ငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးသူကသူအကြောင်းအားလို့ဆိုတာဖြစ်ဖြစ်နေတယ်သဘောတရားများပဲဆိုတာကိုယ်ပိုင်ညာနဲ့သိအောင်လို့ဥပဒနာရှိပါလားအဲရုပ်လိုပဲနာတရားတွေနာတရားတွေကဝေဒနာပညာသင်္ခါရဝိညာဉ်လို့၄မျိုးခွဲထားတယ်အာနာနဲ့တော်တဲ့ပုဂ္ဂိုလ်တွေအတွက်၄မျိုးခွဲထားတယ်အာရဏနဲ့တော်တဲ့ပုဂ္ဂိုလ်တွေအတွက်ကျတော့တရက်များတယ်ဒါနဲ့တော်တဲ့ပုဂ္ဂိုလ်တွေကျတော့လည်း လက်နဲ့များတယ်ခွဲသိတတ်တယ်နာယုတ်နှစ်ပါးတော်တဲ့ပုဂ္ဂိုလ်ကြတော့ယုတ်ကတစ်ခုနာကတစ်ခုဒီလိုနှစ်ခုပဲခွဲတာအဲ့ဒါကပြောလို့ဆိုလို့လွယ်ပါတယ်ဟိုဟာတွေအသေးစိတ်တွေများနာဆိုတာအာရုံရောက်သွားတဲ့သဘောသိရတဲ့သဘောပါပဲစိတ်ကိုဗရဏပြုပြီးတော့ဗမာကြီးကပြောဆိုနေကြအဲစိတ်နဲ့သူ့အတိုင်းဝိုင်းတရားတွေပါပဲစိတ်ပြောလိုက်ရင်ဟိုဟာတွေပါသွားတာပါပဲ

အဲဒီနာတရားတွေလည်းငါလို့ငါဥစ္စာလို့ရှင်းနေကြတာပဲအဲဒီစိတ်ကူးတွေလည်းပဲစိတ်ဟာငါပဲငါစိတ်ကူးနေတယ်ငါစဉ်းစားနေတယ်ငါကြမ်းနေတယ်ငါသိတယ်ငါမြင်တယ်ငါကြားတယ်စသည်ဖြင့်ငါလို့ရှင်းတယ်နောက်ပြီးတော့အဲဒီဉာဏ်ရစိတ်ပိုင်းတွေလည်းငါဥစ္စာလို့ထင်တယ်ငါအပြီးငါလိမ္မာတဲ့ငါတတ်ပြီးတဲ့ငါချမ်းသာတဲ့ငါဆင်းရဲတဲ့ဝေဒနာတွေကိုဆွဲလာတယ်

အဲဒီခန္ဓာ၅ပါးတွေရှိနေတယ်တဲ့ခန္ဓာ၅ပါးတွေဖြစ်လာတာကိုလည်းပြီးအောင်ရှိတယ်ပြည့်သွားတာကိုလည်းပြီးအောင်ရှိတယ်ကိုယ်ထဲမှာစိတ်တိုင်းကြတဲ့နေလိုက်ပြီးတော့ရှိနေတော့ဖြစ်ဖြစ်တာပြီးတော့တာပေါ့ရားများမှာတော့ဇာနာနေတယ်လို့ဇာဝင်စားလိုက်ဇာစိတ်ကျူလိုက်ဇာစိတ်တရားမရာရုပ်ကိုကျူလိုက်ဒီလိုကျူရတာအခုဇာမရှိတဲ့ပုဂ္ဂိုလ်တွေကတော့ ကာမဝဇ္ဇစိတ်တွေပြုရတာပဲမြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်သာတိတဲ့စိတ်ဝိတိတဲ့စိတ်ဒီကုသနာကြံတဲ့စိတ်အဲဒါတွေနဲ့စပ်ပြီးတော့ဖြစ်တဲ့ယုတ်ဒါတွေပြုရတာမြင်ပြီးရင်မြင်တာရှုကြားပြီးရင်ကြားတာရှုနားပြီးရင်နားတာရှုသာတိပြီးရင်သာတိတာရှုဒွဋ္ဌိပြီးရင်ဒွဋ္ဌိတာရှုဒွဋ္ဌိစွာထဲမှာကိုယ်ရဆန္ဒထိုင်တာထားတာလို့ကြားတာတွေအကုန်ပါတဲ့ဒီကုသနာကြံပြီးပြီးလို့ချင်းကြံပြီးတဲ့သဘောတွေရှုဒါတွေပြုရတာ အဲဒီလိုရှိတော့သမာဓိညာအားကောင်းလို့ပြည့်စုံလာတဲ့အခါကျတော့အစနဲ့အဆုံးနဲ့ပိုင်းခြားလေးထင်လာတယ်။သာဆုံးပိုင်းခြားလေးထင်လာတယ်။ကြားတယ်ဆိုပါတော့ကြားလိုက်အစမကြည့်ရတာလေးကြားတယ်ဆိုတာအစမကြည့်ဘူး။ဒီတန်လေးပေါ်လာမှကြား။ကြားပြီးတော့ကြောက်တယ်။အတန်လေးရဲ့ပေါ်ပြီးကြောက်သွားတယ်။ကြားတာလည်းပေါ်ပြီးကြောက်သွားတယ်။ဝိသီတာလည်းဒီတိုင်းပဲ ရှိရဲ့ရှိရဲ့စသည်ဖြင့်မှရှိတဲ့သဘောလေးတစ်ဖြစ်ပြီးတော့ကြောက်တစ်ဖြစ်ပြီးတော့ကြောက်နေတာပဲအောင်းနေဘိနေစသည်ဖြင့်မှအဲ့ဒါတွေလည်းပဲအသေးဖြစ်ပြီးကြောက်နေတာပဲကိုယ်ရဲ့စနဲ့စသည်ဖြင့်မှလုံကြတဲ့လုံကြတဲ့နေရာတနေရာမရောက်ဘူးဖြစ်ပြီးပြည့်နေတာတွေတွေ့ရတယ်မာရိညာသူအားကောင်းလာတဲ့ခါကျတော့မြင်တာတွေပါဆိုမြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်ဒီနေဖြစ်ပြနေတာတွေဒီလိုပိုင်းခြားပြီးတော့သိလာတယ် အဲဒီလိုသိနေတာဥရိယတွေအဖြစ်အပျက်တွေမြင်နေတာပဲအခုဥပဒနာယောဂီဥပဒနာရှိနေတဲ့ယောဂီပုဂ္ဂိုလ်တွေအသိဉာဏ်ကောင်းတဲ့အခါအမှတ်ကောင်းနေတဲ့အခါဒီရင်းနေတဲ့အခါလည်းဖြစ်ဖြစ်ပြနေတဲ့သဘောတွေတွေ့နေတာသူကဥရိယဗျာဉာဏ်ကြီးမှာအနာမြန်နေသွားအနာကိုမြန်နေအသိတွေကလည်းမြန်နေစိတ်ဓာတ်တွေစိတ်ဓာတ်တွေကလည်းမြန်နေအဲဒါတောက်ကြောက်တစ်ခါလည်းလိုက်ပြီးတော့သိတယ်ဥရိယဗျာနုပါတိအဖြစ်အပျက်ကိုရှိပြီတဲ့ဘုရားလုံးတော်လည်း အဲဒီတော့မှအဖြစ်အပျက်ကိုရှုနေတာပြန်မဖြစ်သေးဘူး။ဒီပဒနာရှုတော့နေတယ်။အဲဒီတော့အဖြစ်အပျက်ကိုရှုရင်းနဲ့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့သောတာပတ္တိမဉဏ်ရောက်သောတာပတ္တိကိုရောက်သောတာပန်ဖြစ်ဒါကဆက်ပြီးတော့ဝိပဿနာရှုတရားရင်းနဲ့ကိုရောက်တရားကံဖြစ်အဲဒီကဝိပဿနာထားပြီးတော့ရှုရနာရင်းနဲ့ကိုရောက်နာကံဖြစ်အဲဒီကနေပြီးတော့ထဝိပဿနာရှုပြရပြဆိုရင်းနေတယ် ၅ပါးတော့ပြည့်ပြည့်ရှိတာပဲအဝိဇ္ဇာဉာဏ်ရဲ့ကျင်းတဲ့ပြီးနောက်ဆုံးအဟာတမေကိုရောက်ပြီအဟာတမေကိုရောက်အရဟတမေရောက်တဲ့အခါမှာဝါဒနာနဲ့လည်းကကိလေသာတွေအကုန်ကျင်းသွားတယ်။သမ္မာပုဂ္ဂိုလ်တွေတော့ကိလေသာလောက်ကျင်းတယ်ဝါဒနာမကျင်းဘူး။မြတ်စွာဘုရားမှာတော့ဝါဒနာနဲ့လည်းကကိလေသာတွေအကုန်ကျင်းအဲဒီအရဟတမေရောက်တဲ့အချိန်မှာပဲ လုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်လည်းပဲရပြီတဲ့လုံးစုံသောတရားတွေဒီချိန်တော့သိတာမဟုတ်သေးပါဘူးသိနိုင်တယ်သိနိုင်တယ်သွမ်းပတ်ပြီးသိသွားတယ်မာနဲ့ဥပမာပြုရမယ်ဆိုမျက်စိမမြင်တဲ့မျက်စိများမြင်အောင်လို့သိကုလိုက်လို့ဒိန္ဒလာတွေပါထုတ်ပြီးတဲ့အချိန်ကစပြီးမြင်နိုင်တဲ့တတ်တွေသိတယ်ဒါပေမဲ့လို့သိသိထားတာမမြင်သေးဘူးအဲသိသိထားတာထုတ်လိုက်လို့ကျင်တော့မြင်တော့တာပဲအဲလိုပဲ အရဟတမေဉာဏ်ရောက်တဲ့အချိန်ကစပြီးတော့ဘုရားဖြစ်လို့ရောက်တဲ့အလုံးစုံတရားတွေကိုသိနိုင်တယ်အဲဒါဘုရားဘုရားဖြစ်တယ်ဆိုတာဒါပဲရာတမေညာဖြင့်နိဗ္ဗာန်ကိုမြင်ပြီးသစ္စာလေးပါးတရားတွေကျွမ်းမဲ့ပြီးသစ္စာလေးပါးတရားတွေကျွမ်းမဲ့ပြီးတော့အာဖြစ်အလုံးစုံသောတရားတွေကိုသိမြင်မဲ့ဆိုအကုန်လုံးသိနိုင်ပြီအဲဒီတော့သိနိုင်တဲ့ ရှင်ညို့ရောက်တာဘုရားဖြစ်တယ်လို့ခေါ်တယ်ဘုရားဖြစ်တာကပဲအဲဒီဘုရားဖြစ်တဲ့အချိန်မှာရုပ်ကိုယ်တော်ကြီးကဘယ်လိုထူးခြားသွားရလဲဘာသာရခြင်းတော့ကျမ်းဂန်မှာမရှိဘူးနည်းနည်းပါးပါးတော့သူ့မယ်ဆိုတော့ထူးခြားကြည့်တာပေါ့လေအဲဒါကျမ်းဂန်မှာမရှိဘူးရောင်ကြီးတော်တွေပါတယ်လို့ဒီချိန်မှာမဆွဲသေးပါဘူးရောင်ကြီးတော်တွေကနောက်သတ္တဂါနာစမ်းနေရင် ပဋ္ဌာန်းဗိဓမာတွေကပဋ္ဌာန်းကိုသင်မြင်တဲ့အခါကျမှယုံကြည်တွေထွက်လာတယ်လို့ဆိုပါတယ်အဲဘုရားပြည့်တယ်ဆိုတာလူရင်းကတော့အဲ့ဒါပဲအလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်နဲ့သစ္စာလေးပါးကိုသိရအရဟတမဉာဏ်ရောက်ဉာဏ်နာဖြစ်သွားတယ်ဉာဏ်နာတယ်မဲ့ဒါအလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်ဒီနဲ့တွဲပြီးတော့ရတာလို့ဘုရားဘုရားဖြစ်တယ်လို့ခေါ်တယ်ဘုရားဆိုတာ raraoe wuoeradya rụ ya ọrịa ọṅụrụ a azinye aarụtura rara ya rnwụra dararai azụ ဒါဥဒါလည်းဘာမှရှိတာမဟုတ်ဘူးအဲဒီဗုဒ္ဓမြတ်စွာဘုရားကရာဇဝင်ရှိတယ်ဘုရားရဲ့မေတော်ရှိတယ်ခမည်းတော်ရှိတယ်သူတော်မျိုးတော်တွေရှိတယ်ဘုရားဖြစ်တဲ့ဉာဏ်ဌာနရှိတယ်ဘုရားဖြစ်အောင်ရှင်းမှုရှင်းနည်းရှိတယ်ဘုရားဖြစ်ပြီးတော့ဘုရားကိုယ်တော်ရဲ့ဟောထားတဲ့တရားတွေရှိတယ်သူကအထောက်ထားတဲ့အများကြီးလည်းနောက်ဆုံးဘုရားဆိုရင်လည်းလူပဲဟာကောလူဆိုတော့ခန္ဓာယုံနာခန္ဓာတရားတွေကပြည့်စုံကြပြည့်စည်တာပဲ နောက်ဆုံးပြိဋိဘာသံသွားတော့ပြိဋိဘာသံသွားတဲ့နေရာလည်းရှိတယ်အဲတရားပြိဋိဘာသံပြီးတော့ကျွင်းကြံတဲ့တရားရဲ့ရုပ်ဓာတ်တွေဒါရီရဲ့သာရီရိကဓာတ်တော်တွေဆိုရတယ်ရှိရဲ့အဲဒီဓာတ်တော်တွေကမြတ်စွာဘုရားသက်တော်က45နဲ့9နှစ်ညပဲပြီးပြီးတော့တရားဟောရအဲတော့ဘုရားပူရတဲ့ပုဂ္ဂိုလ်ကနည်းတယ် ပြင်းပြင်းကဆံပြီးတဲ့နောက်ရာကိုယ်တော်လည်းမထူရစေကမူသင်ကြံတဲ့ဓာတ်တော်တွေဖူးမြင်ပြီးတော့ကုသိုလ်ကောင်းမှုတွေပွားစေခြင်းအကျိုးမှာဘုရားကဒိဋ္ဌာပြုသွားဘုရားမြတ်ရဲ့ရုပ်တော်ရုပ်တော်ကရုပ်တရားတွေကအစိတ်စိတ်အတုစီတွေဖြစ်ဖို့ပေါ့ဓာတ်တော်တွေအစိတ်စိတ်ဖြစ်ဖို့ရဒိဋ္ဌာပြုသွားလို့ ဒီသိညိုတဲ့အခါမှာဒီသိညိုတာလည်းဘုရားရိက္ခာညသူကဆိုလောင်းတာပါပဲဒီမဲ့ဆိုလောင်းတာမဟုတ်ဘူးအဲဒီရိက္ခာညဒီသိမီးမီးမီးလောင်သွားတဲ့အခါကာလမှာအယိုးတွေအသားတွေအသွေးတွေလုံးငယ်တစ်ခဲတည်းမဟုတ်ပဲတဲ့စိတ်စိတ်မောမှာပြုပြီးဓာတ်တော်တွေဖြစ်ပြီးတော့ဤသာလသအငယ်သာမဟာန္တာမုဂ္ဂမာတာပါ ကြီးတာကြီးတာတွေကပဲတော်လုံးလုံးကြီးတယ်မိစီမှာဗိနာတံလို့လားအလားသာခံကြိုးတော့ဘုရားသာသဘာမှန်တယ်ငယ်ငယ်ကတော့ငယ်သားတော့မုံရင်းစီတော့ကြီးတယ်မန္တာပြုဝနာဝကြီးတွေကရှင်းရှင်းကြည့်တယ်မိစီမှာဘုသူလာဝဒီစိတ်ကြည့်တယ်ဒီစိတ် ဘုဒ္ဓကဗုဒ္ဓဝန္ဒငယ်ကတော့အသေးလေးတွေကတော့ပလဲအချင်းလူလေးတွေနေတယ်အဲ့ဒါဘုရားတတ်တော်ကြီးဒီတိုင်းဟုတ်လားမဟုတ်လားတော့စစ်သေးစစ်သေးလို့ရပါဘူးဘုရားတတ်တော်ကြီးဒီဆိုရင်ဘယ်နာတော့လို့သူသိကြည့်ရမယ်အလားသာဆိုလို့ရှိရင်အညိုးလောက်ကြည့်ပြီးတော့ဒီရည်သည့်အချင်းဒီရင်းရင်းဒီအောင်လည်းမကြောက်ဘူးဒီသင်ကြည့်ရမယ်အငယ်သားဆိုရင်ပလဲ ဒီဒီတဲ့အချင်းကြီးကိုရအချင်းကြီးအဲဒီလိုကြည့်ရမှာအဲ့ဒါကဘုရားတော်အဲဒီဘုရားတော်ရဲ့အကြောင်းပြုပြီးတော့ဗမာပြည်ကဘယ်လိုပြီးမှပြီးတာတော့ဆိုတော့အဲရဟနာတွေလည်းဒီလိုပဲအလုံးလုံးကြီးဖြစ်သွားတယ်လို့အောင်းမိရတယ်လို့တော့မဟုတ်ပါဘူးရဟနာတွေကတော့ရဟနာအတုဒီတိုင်းပါပဲအယိုးပါအယိုးတိုင်းဘာလို့လဲခင်ဗျာဒီလိုပြောရတော့ဆိုရှင်သာရိပုတ္တရာရှင်မောဂလန် ဓာတ်တော်တွေအိန္ဒိယမှာသွားပြီးဘုန်းကြီးတို့ပြင်ရတယ်အဲဒီဒီကတရားတွေကောင်းဆုံးတရားတွေလည်းပါပါတယ်ဘုန်းကြီးတွေတော့ဒီမျိုးဝယ်ကြည့်အောင်လို့ဘုန်းကြီးတွေလည်းပြည့်စုံနေတယ်အဲဒီမှာ၄ပါးပါပါတယ်ဘုန်းကြီးတွေလည်းတစ်ပါးပါပါအဲဒီထဲမှာဘုရားတော်ကြီးကြည့်ကြကြပါဦးဉာဏ်မှုတော့အဲဒီတော့ကဓာတ်တော်တွေပြင်မယ်လို့လုပ်တဲ့အခါကျတော့ဒီကကောင်းဆောင်လူကြီးတွေရော ဘုန်းကြီးတွေကလည်းပြင်ပြီးတော့ပြပါတယ်သတ်တော့အားတဲ့အခါဖွင့်ပြီးတော့ကြည့်ရကြာပြီးတော့ကသတ်တော်လေးအဲဒီရိုးတတ်တော်လေးသေးသေးတတ်တော်လေးတစ်ခုကိုထည့်ပေးပါတယ်အဲဒါဒီဒီတတ်တော်လေးကဒီလိုပြောလိုက်တာပဲဆိုရင်ဒီသိချရအောင်လို့ဆိုတော့သိချပြပြီးတော့ပြရဒီတိုင်းကိုမှတ်တယ်မဲ့ပြလိုက်တာမဟုတ်ဘူးဒီစရာခါရရှိ ယူပြီးတော့မှအဲ့ဒီတွေကနေပြီးသူသာနာလေးနဲ့ပြီးတော့ယူပြီးတော့ဒီရဘုံလေးနဲ့ထည့်ပြီးတော့ဒီကဒီကဟိုတင်ထည့်ဝေရလေးလည်းမင်းကယူသွားတယ်ခလကလေးအဲ့ဒါလေးတွေထည့်ပြီးအဲ့ဒီထည့်ပြီးတဲ့ဓာတ်တော်တွေအခုဒီနေ့တုန်းကဘုန်းကြီးဟိုမှာကဘာအေးမှာတော့ဓာတ်တော်တွေဖွင့်လာတယ်ဒီပါဠိပုဒ်ကြီးကယူတတ်တော်မြေမောမောကလယူတတ်တော်ရှိပါတယ်အဲ့ဒါတော်ပြီးတော့ကုညောလည်းကုညောကြည့်ကြပါလိမ့်မယ်ဒါပေမဲ့ဒီတွေကလည်းတော့တရားကြည့်လို့သိမလို့သူကသေးသေးလေးပဲ မျက်စိလည်းတော်တော်ကောင်းပါပြီမမလူနဲ့ကြီးမှကောင်းမြင်မယ်ဒီမှာရသူကသေးပါတယ်တော်တော်သေးပါတယ်ငယ်ငယ်လေးသေးတယ်ဘုမာရကြီးကြီးကြီးပါတယ်ကြီးကြီးတော့သူကမသေးဘူးဘုန်းကြီးကြီးကြီးပြလိုက်ရင်သိနေကြတယ်ကြီးကြီးကတော့ဒီအရိုးတွေလက်ရိုးလေးတွေနဲ့ပြပါတယ်ဟိုဒီလက်မရိုးတွေဒီလက်တောင်းရိုးတွေနဲ့ပြပါအဖြစ်အဖြစ်ကြီးကြီးတွေအဖြစ်နေရတာကြီးကြီးအလယ်များသိနေဒီဘုန်းတို့လက်တွေရိုးတွေလိုပါပဲဒီလိုအောင်မှာရိုးတွေတတ်တော်တယ်ဆိုတာ အလုံးလုံးတော့မဟုတ်ဘူးအရှင်သာရိပုတ္တရာရှင်မောကလန်တော်ကအသေးချာဆုံးမထုတ်တာအခုဒီမှာကိုကိုစီရီတော်တွေကရတဲ့ဓာတ်တော်ဘာလို့ဆိုမပြောတော့မပြောကောင်းဘူးပေါ့လေဟုတ်တယ်မှာလည်းဟုတ်မှာဘုရားတော်ရောက်ခဲပြီးတော့ဘာလို့လဲမသိပါဘူးသူကဓာတ်တော်တွေကျေပြီးတော့သိနေချရဟုတ်တယ်ဆိုဟိုကသိနေချကြပဲညာနာတော်ဆိုလို့ချင်းအယုတ်ပဲပြရမှာပဲလားဖြူဖြူနဲ့ပြရမယ်အကယ်၍အဲ မိုးတို့ဘာလဲတက်ပြီးတော့နေလို့ညူမဲနေတယ်ဒီလိုလဲရှိရင်ရှိမှာပေါ့လေဒီညန္တာရတော့ဆိုတော့ဒီလိုလဲညူညူလဲရှိမှာပါပဲအဲအယိုးတွေပါပဲအယိုးတွေဒါပေမဲ့လို့ဗမာပြည်ဒီလုံးကအများကြီးဒီလိုပဲဘုရားတော်လိုပဲအလုံးလုံးလေးရှိတဲ့ပြင်ဒီညာနာများပြိမာသံသာလို့ရှိရင်အလုံးလုံးလေးဖြစ်တယ်လို့ဒီလိုယူဆထားကြတယ်အဲဒါကတော့သဘာဝမကျတဲ့ယူဆခြင်းပါပဲ အဲဒီနန်းသာဗျာဓာတော်တွေကတော့ဟုတ်တယ်ဒါလည်းပဲဒီဘုရားသခင်ဒီဘုရားဓာတ်တော်တွေပါပဲရှိရှိသောဘုရားတွေဓာတ်တော်ကတော့အသက်တန်းရှိလို့တဲ့ဘုရားတဲ့ပုဂ္ဂိုလ်တွေများသွားလို့အသိစိတ်ကြွဲကြမလို့ဘုရားအဋ္ဌကမပြုခဲ့ဘူးပရိနိဗ္ဗာန်သံတော်တဲ့အခါကျတော့မိနဲ့ကျတော့ခြေလုံးခြေပိတို့တုံးရဲ့ဖြစ်နေတယ်လို့ဆိုတယ်အဲဒီမှာတော့တဏှာနဲ့စီရီတရားတယ်စီရီဒီကိုခွဲပြီးခွဲတယ်တော့ပြုဘူးတုံးရဲ့ဖြစ်တလုံးနဲ့တစ်ချက်ရဲ့ဖြစ်အဲဒီလိုဖြစ်တယ်လားလက်တန်းရှိတဲ့ဘုရားတွေ

ဒေသကြီးကြွချီပြီးတော့တရားတွေဟောပြီးတော့နေတာညနိုင်ငံထဲမှာပဲဗမာပြည်ဆိုရင်ဒုက္ခတိတရားတော့ရေးထားတာပေါ့လေသူစာရဲပေတဲ့ထောက်ဆက်ကြရဗမာပြည်တော့ရောက်တဲ့လက္ခဏာမပါဘူးသူအိန္ဒိယထဲတင်ဆောက်ပြီးတော့လှည့်နေဒေသကြီးရှင်းတာဒါတောင်မှသင်္ကမြေဝမ်းနေတယ်သူကအဲဒီမှာလှည့်ပြီးတော့ဒေသကြီးရှင်းတယ်အဲဒီတော့တရားကိုခုရတဲ့ပုဂ္ဂိုလ်ကနည်းမှာပေါ့45နှစ်အတွင်းဆိုတော့ဘာမှမကြပဲပဲ အဲ့ဒီပုဂ္ဂိုလ်ကြီးပူရအောင်လို့ဘုရားအဋ္ဌံပြုကြတယ်ဓာတ်တော်ကြီးအသိစိတ်ကွဲတယ်အဲ့ဒီကွဲသတ္တတော်ကြီးအခုပူကြရတယ်အဲ့ဒါပရိနိဗ္ဗာန်သာမန်နဲ့ဒီကဆုံးသားကြီးနေပဲအဲ့ဒါအကြောင်းပြုပြီးတော့အဆုံးသားကြီးဘုရားနေဆိုပြီးတော့ဘုရားပွဲတွေ ကျင်းပကြပါတဲ့ဒီမှာလည်းပဲသာသနာ့ဓမ္မလည်းပဲဘောဓိညောင်မင်းအားရှိတဲ့မင်းကဉာဏ်ရင်သုံးပွဲကျင်းပပူဇော်ပြီးပါပြီ73ညမြောက်တဲ့ဘုရားကြာသွားပြီဒီနေ့တော်တော်များကုသိုလ်တွေတော့ပွားသွားပါပြီအဲဒါဒီနေ့ဘုရားအနေနဲ့စပြီးတော့ဒီကမမှားသေးတဲ့ပုဂ္ဂိုလ်တွေမှားရအောင်လို့ဘုရားကြောက်ပြီးတော့ပြောတာဘယ်တော့ရှိသွားတယ်မလဲတဏှာကြီးတော့မြင်းရှိသွားပါဘူးဟောဒီကြတရားဟောရအောင်မယ် သံလေခတတရားအဲဒီဘုရားမြတ်စွာဘုရားပြိဋိဘံမသံမီကဟောထားတဲ့တရားသာဝတိကြီးလယ်ပိုင်းမြောက်ပိုင်းသာဝတိကြီးဆိုတာလယ်ပိုင်းမြောက်ပိုင်းမှာရှိအဲဒီမှာဇေဝန်ကျောင်းတော်မှာသတင်းသုံးနေတဲ့အခါကာလမှာအရှင်ဆုံးနာမထေရကကြောက်တယ် ဒီသုံးနာမတိကတရားနှလုံးသွင်းအာထုခါဇနဲ့ဒိဋ္ဌိဉာဏ်ကျင်းပါသလားလို့ကြောက်ထားလို့တရားအာထုခါဇနဲ့တော့မကျင်းသေးဘူးအာထုခါဇဥပ္ပကိလေသာတွေဖြစ်တဲ့အခါဒီရပြီးတော့သူကမေးပါတယ်အဲရောင်လင်းပိဋိပါဒတိရဲ့ဖြစ်ုံညနဲ့ဒိဋ္ဌိမကျင်းသေးဘူးဇန်တရားတွေရရုံညနဲ့လည်းမကျင်းသေးဘူး

မာလိခဖြစ်တယ်လို့မြတ်စွာဘုရားဟောကြားတော်မူပါတယ်အဲဒီပုဂ္ဂိုလ်ဟောလာတာဒီနေ့တတိယသုံးရမြောက်နေပေါ့ဆောင်းမှုလေးဆောင်းမှုပေးတာပါလေအရင်ကပေးတာလေအခုကုသမှုလည်းမပါပဲဘူးနာလေးရ

သုတနေပြီးရင်းဤတရားမုသာသစ္စာဒုက္ခညတာယူပြီးစွာဟုကိလေသာပဲ44ကိုဝေဝေစွန့်စေညွန်ပြပေသည်သံလေခတော်မိန်ကုန်ကြီးလို့အမှုပေးတာဆိုင်ပါလေဆိုရမယ်ဝိဟိန္တာပါဒ

ိနဩရိသာဝိသိကိစ္ဆာနေဘောရာပနာအာမေခပလာဒိဋ္ဌာမစ္စေမာတိမာယာအတိမာသံဘာ

ကိလေသာပဲ54ကိုဝေဝေစွန့်စေညွန်ပြပေသည်သံလေခတုံမင်ကုန်သည်ဒီနေ့ကဟိုတရက်ကဝင်လာပြီ ဒါမဟုတ်ဘူးအရင်ဒီရက်က1330ခုနှစ်နောင်တကူလာဇန်ရှိရဲ့သိညာကြနေမှာစရွေးတဲ့ဟောတယ်အဲ့ဒီကအဲ့ဒီတုန်းကရထားတာအဲ့ဒီတုန်းကဟိုရင်းကမလာဘူးတော့ရဲ့လို့ဆိုတယ်မလာဘူးနဲ့တူတယ်လာတဲ့ပုဂ္ဂိုလ်တွေလည်းစီစားဖို့မိဘမလားမပြောရပါဘူး ဒီဟာတော်တော်နဲ့ဟောလို့မပြီးသေးဘူးနောက်ဘုန်းကြီးဟောတဲ့တရားနဲ့လာပြေးလာပြေးဆိုရင်ဘုန်းကြီးရဲ့ဥစ္စာဟောနေမှာဘယ်နဲ့လားဟောရမှာမသိဘူးအဲဒါဒီညာရတဲ့ဥစ္စာတွေကလေးယူလာအိတော်နဲ့ဆက်လာလေးပါဘူးဥစ္စာတွေကမယူလာခြင်းလည်းပဲရအောင်ပြတ်ထားရင်လည်းရပါရဲ့ဘုန်းကြီးလည်းပဲရပါတယ်ပြတ်တာဒါပဲမလို့ဟိုမှာသူရချနေတော့ဖြစ်ပြနေမလို့လို့ဇာရွက်နဲ့ကြည့်ပြီးတော့ချ ဇာရဲမဆောင်ပဲခြင်းလို့ရှိရင်ရကြက်တာအဲဒါကောင်းတယ်ဆိုရကြက်တာတော့အကောင်းဆုံးပဲသိမများပါဘူးကြည့်ရင်မကြောက်ဘူးလားလေ9မိနစ်10မိနစ်ကြည့်ရင်ရမှာပါရပါတယ်ဝိဟိန္ဒပါဒအရိဏနိတဲ့ဝိဟိန္ဒဝိဟိန္ဒတရားအကုသိုလ်ပဲတဲ့ဘုရားညှင်းဆဲခြင်းအဲပါဒကပါဏာတိပါဒ

၅မျိုးပိုင်းခြားပြီးတော့ဟောတယ်တခုတခုကို၅ချိန်လှည့်ပြီးတော့ဟောတာသူကတရားကအပိုက်က44ပိုက်ရှိတဲ့ပုံ၅ချိန်လှည့်ဟောတော့အများကြီးဘောသူကဟွန်း44 5လေးဒီ20 5လေးဒီ20ဆိုတော့220ပြင်မှာပေါ့သူကအများကြီးအများကြီးဟောတာကအောင်းမာကြီးလေးစိတ်ပြေစေကြောင်းသွေးထက်ဆင်ငိမ့်အောင်ခြင်း ကောင်းမအကြီးလေးစိတ်ပြည့်စေကြောင်တွေသက်ရှင်ငြိမ်အောင်ခြင်းဒီလေသာကောင်းပါစေတဲ့သံလေခအကျင့်ကိုကျင့်ရမယ်လို့ပထမတော်ရဟောတယ်ဝိညာဉ်ညှင်းဆဲမှုဒီလေသာကောင်းမအောင်လို့ကျင့်ရမယ်ဒါတော်ရနောက်ပြီးတော့အဲဒီလေသာဝိ

မညစ်စေခြင်းတရားကအထက်ပုဂ္ဂိုလ်တက်လာတယ်ပြီးတော့အောက်ကိုမသွားအောင်လို့ညစ်စေတတ်တဲ့အောက်ကိုမသွားအောင်လို့မညစ်စေတတ်တဲ့တရားတွေတို့ကအထက်သင်တန်းတက်မယ်ဒီလိုကြည့်ကြည့်ရမယ်ဆက်စဉ်ဒါတော့ညစ်စေတတ်တာကကိလေသာတရားမညစ်စေဘဲနဲ့လူချင်းကိလေသာငြိမ့်နေမညစ်စေခြင်းနဲ့ကိလေသာကိုညှိအောင်ကျင်းမယ်လို့ဒါပထမဆုံးနေ့ကဒါကအပိုက်ပါပါတယ်ဖြစ်ဆိုပြီးတော့ သူများတွေကညင်စေကြနေနေရမှာငါတို့ကတော့ညင်စေမှုကင်းနေပြီကိလေသာထောင်းပါစေတဲ့အခြင်းကိုကျင့်ပြီးလားဗာလိထာဝါဒကိုယူပြီးတော့ပြတာပါဒီလိုစိတ်မျိုးကိုဖြစ်စေမည်တဲ့သိရုပါရဝါယကိုယူပြီးတော့ပြတာညင်စေမှုကိုမညင်စေမှုနဲ့တောင်းလွဲမည်ဒါကပရိက္ခမဝါတောင်းလဲတဲ့ဝါယမညင်စေမှုနဲ့အထက်တန်းတဲ့မည် မြင်ရမှုတောက်တည်ကျင့်သုံးပြီးတော့လူဘဝမှာလည်းလူအစဉ်အတိုင်းအစဉ်စဉ်ပေါ်တယ်ြည့်စုံကြွယ်ဝတဲ့ချမ်းသာတဲ့ဘဝတွေသင်္နေတက်သွားမယ်ဒီကူဘဝတွေနဲ့ကြီးပွားချမ်းသာတော့အောင်ငြင်းဆဲမှုနဲ့တက်မယ်အဲလူဘဝကနေနာဘဝနာဘဝကနေပြမဘဝအဲဒီကနေပြီးတော့နိဗ္ဗာန်တက်အောင်သင်္နေတက်သွားမယ်ငြင်းဆဲမှုကိလေသာမိကိုငြင်းဆဲမှုနဲ့ငြိမ်းသာမှုဟောပြီးကြပြီလား ndị ndị ndị na na-ahọpụ aja ma ma ọ zdu naaminamalimlibada oye r a iriaụm jiji aairez ihe ziribara ago matamcaeu

။ဗာပြမှုကိုမသမှုနဲ့ကြောင်းလဲမည်။မသမှုနဲ့အစဉ်တန်းတက်ပြီသူများတွေကတော့ကိုယ်အစဉ်တန်းတက်ရအောင်ကြီးပွားရအောင်ဆိုပြီးသူများတွေသတ္တန်သနေစေတန်နေစေဒီလိုလုပ်ကြတာ။အဲ့ဒါမျိုးတို့ကတော့ဒီလိုမလုပ်ဘူး။အဲမသမှုကိုမသမှုနဲ့သမှုမှာကျင်းချောင်တဲ့ကုသိုလ်တရားနဲ့ပဲဘုရားတွေလည်းကြီးပွားတိုးတက်အောင်အားထုတ်မယ်။နောက်သားမယားဘဝတွေမှာလည်းကြီးပွားတိုးတက်အောင်အစဉ်တန်းတက်အောင်အားထုတ်မယ်။

အာရုံနာရုံပါဠိမှာရှိတယ်ဗမာကမနဲ့ပြီးတယ်ကိစ္စတိသွားဤဆိုရင်နာကိစ္စတိဆိုရင်မသွားဘူးကရောတိပြုလုပ်ဤနာကရောတိဆိုရင်မပြုလုပ်ဘူးဒီလိုရတယ်ဒိဏပေးသည်အာရိဏမပေးမမလေးအာရမနဲ့အာရဏတို့ဆိုတာကမလေးနဲ့အာရိဏမပေးရတဲ့ပစ္စည်းအာရဏကယူခြင်း ပိုင်ရှင်ကမပေးတဲ့ပစ္စည်းကိုယူခြင်းအာရိဏဒါနခေါ်တယ်။ပိုင်ရှင်ကမပေးတဲ့ပစ္စည်းကိုယူတာကလည်းရိုးရိုးယူတာလည်းရှိပါတယ်။ပိုင်ရှင်ကမပေးပေမဲ့လို့ပိုင်ရှင်နဲ့အမှန်တရားရင်းနှီးတဲ့မိတ်ဆွေဖြစ်နေလို့အကျွမ်းဝင်တဲ့နေရာဖြင့်သူပစ္စည်းကိုယ်ပစ္စည်းရလို့မထားပဲနဲ့ယူပြီးတော့သုံးတယ်။ဒါကအာရိဏဒါနမဖြစ်ပါဘူးဒါကတော့ကိုယ်ပစ္စည်းသူယူလည်းကိစ္စမရှိဘူး။သူပစ္စည်းကိုယူလည်းကိစ္စမရှိဘူး။ ဝိတာပကဟခေါ်တယ်အဲဒါပစ္စည်းရှင်ကကျင်နာရင်ပြီးပါတယ်သို့တော်လည်းပစ္စည်းရှင်ကမကျင်နာရင်တော့အစားပေးရတယ်ဒါပဲလေအာသူနဲ့ကြောင်းဝင်လို့ရောဝင်တာနဲ့သူ့ဥစ္စာလေးယူပြီးတော့သုံးမိတယ်ပစ္စည်းရှင်ကဟာမပေးနိုင်ဘူးဥစ္စာတော့မှသုံးကြလို့သိနေတာသာဒါလေးတော့မပေးနိုင်ဘူးဆိုရင်သူ့အစားပြန်ပေးရတယ်လားတော့သူ့တော့ယူပြီးသုံးတဲ့အတွက်တော့အရိနာဒါနမဆိုင်ဘူးခိုးယူတာတော့မရောက်ဘူးသူက

ကောက်ကြည့်စင်းနေတဲ့စိတ်မပါဘဲနဲ့ရိုးရိုးစိတ်နဲ့ဖြူစင်ဆန်ရှင်းတဲ့စိတ်နဲ့ယူလို့ရှိရင်တော့အရိဏရမထိုက်ဘူးကိုးတယ်လို့မခေါ်ဘူးဒါတော့သူကခဏပဲတာဝကလိကခဏအနေနဲ့ယူတယ်နောက်ပြန်ပေးမယ်ဆိုတဲ့အနေနဲ့စိတ်တခဏယူသုံးရင်ဒါကလည်းအရိဏရမဖြစ်ပါဘူးသခါတရားလည်းဒီလိုပဲပိုင်စင်ကမရှိတော့မပြောအောင်အဲယူပြီးတော့သုံးရတာကိုဟိုမှာ

ရိဏတံဖြစ်ပြီးအဲဒီမှာကိုယ်ဆိုတာကလည်းပဲနှမျိုးရှိတယ်လို့အားလုံးတော့ကိုယ်ချင်းတွေက25မျိုးတော့ရှိတာနဲ့တော့မဟုတ်ဘူးအဲ့ဒါတွေပြောနေတော့သိချုပ်နေတယ်လို့လိုလိုပြောရမယ်ရိဏတံကနှမျိုးရှိတယ်ဘယ်လိုအားလုံးဆိုလို့ရှိရင်မမစကားမှာတော့စိတ်တစိတ်ယူရတာကတစ်မျိုး အနိုင်တဲ့လူပြီးတော့ယူတာတမျိုးနှမျိုးရှိတယ်။ဒိဋ္ဌိစိတ်ယူတာကိုတော့ကိုးတယ်လို့ခေါ်တယ်။အနိုင်တဲ့လူယူတာကတော့လူသူရတဲ့ဓမြတိုက်တဲ့စသည်ဖြင့်ဒီလိုသုံးလို့မှာကိုးတယ်လည်းမသုံးဘူး။ဒါပေမဲ့စာရင်တော့သူကတမျိုးတည်းပဲသုံးတာ။ဒီကဓမြတွေပါလေတဲ့သောရသခိုးခေါ်တာပဲခိုးသူတဲ့ဒီလိုစာသုံးတာ။စိတ်တိတ်ခိုးတဲ့လူလည်းပဲသောရခိုးသူပဲ။အဲအထင်ရှား တိုက်ခိုက်လူရက်ပြီးတော့ယူလည်းပဲသူ့တော့သောရကိုစုပဲခေါ်တယ်သာသုံးပါတော့ဒီလိုပဲသုံးတယ်အဲဒါအဲဒီခိုးတာကစိတ်တစိတ်ခိုးတာနဲ့အနိုင်တဲ့ပြည်ကြီးခိုးတာနှမျိုးရှိတယ်စိတ်တစိတ်ခိုးတာကိုခြေရဝဟာကခြေရလျှို့ဝဲပြီးတော့ဝဟာကဆောင်းသွားတာစိတ်တစိတ်လျှို့ဝဲပြီးတော့ခိုးလို့ရှိရင်ဒါခြေရဝဟာက အနိုင်ထက်ပြုပြီးတော့အတင်းလူရက်ပြီးတော့ယူတဲ့ဥစ္စာမျိုးကသင်ချောက်ပြုပြီးတော့ယူတဲ့ဥစ္စာမျိုးကတော့ဒါကတော့ပတ္တစ္စဝဟာရပတ္တစ္စအနိုင်ထက်ပြုပြီးတော့ယူရတယ်ဥစ္စာအဲ့ဒါနှမျိုးရှိပါတယ်အဲ့ဒီနှမျိုးတွေကပဲခွဲလိုက်လို့ရှိရင်တော့ဘုရားရှင်တွေကအများကြီးကွဲလာပါတယ်စိတ်တစ်စိတ်ကွဲတာတွေကအမျိုးမျိုးရှိတာပဲ သေသေးကိုယ်သားတွေဟောကပိုင်းနိုင်တို့ဘာလို့လူမပြောင်းသိသိကလေးကိုယ်သားကြည့်ရဲအဲပြီးတော့ညညကြမှာမလူတွေအိတ်နေတဲ့ခါကျမှဝင်ပြီးသိသိကိုယ်သားကြည့်ရဲဒီလိုသိသိကိုယ်သားတွေနောက်ပြီးတော့အယောင်းဝယ်တို့ဘာလို့လုပ်တဲ့နေရာဌာနမှာတင်းတောင်းနေပါလေအရှင်းနေမမှန်မဲနဲ့အချိန်နေမမှန်မဲနဲ့လေးကိုတောင်းထုတ်နေတယ်ဘာတွေရှိသလားလည်းပဲတိတိကျကျကိုယ်သားတွေဒီလိုပစ္စည်းတွေမမှန်မဲနဲ့အယောင်းဝယ်လောက်တာတွေ မြည်ကြည့်ကြည့်ကြလားဆိုရမှသိရပြောတာလေဒါလေးဆိုတော့ဒီတပုတ်တော့ဆိုမှဒီတော့ညာတွေကပတ်သက်ကြမြည်နေရမှာဆိုကြတော့အင်းရံတော့ခိုးယူကြမြည်နေရမှာကြောင်းရတယ်ညာတွေကခိုးယူကြမြည်နေရမှာငါတို့ကတော့ခိုးယူမှုကျင့်စဉ် ဒီလိုသာပါရတဲ့အကျင့်ကိုကျင့်မှုဒီပိုက်တော့ပြင်ကြမလို့ဒီလိုစိတ်မျိုးကိုဖြစ်စေနေတာလည်းပြင်ကြမလို့သတ်ဆောင်မှုကိုဆိုတဲ့နေရာမှာဘုယူမှုကိုမတတ်မှုနဲ့မကုန်းမှုနဲ့ပေါ့အဲဘုယူမှုကိုမကုန်းမှုနဲ့အဆောင်တယ်ဘုယူမှုအကုသို့မကောင်းတဲ့လမ်းဘယ်လိုအကြပြရတဲ့လမ်းလူဘတွေရောက်လာလို့ရှင်လည်းမကောင်းကျိုးတွေပေးရတယ်မကောင်းသောလမ်း အဲဒီလမ်းကိုကျောင်းဝဲဝင်လို့ရှိရင်ကျောင်းဝဲကြရလေးရှိတာပဲဘာလို့ဘာနိပါဒဝေရမဏီဘာနိပါဒဝေရတိဘာနိပါဒဝေရမဏီဆိုတာရှိတာပဲအဲအရိညာရဏဝေရမဏီအရိညာရဏဝေရတိအရိညာကမှဒီကျောင်းနဲ့ဝေရတိရှိရဲ့အဲဒီဝေရတိနဲ့ကျောင်းသွဲလိုက်ရမှာဝေရတိဆိုတာလေးဟုတ်တယ်ပြောရမှာလေမင်းလည်းပြောရတယ်ဒီနေ့လည်းမပြောရဘူးဝေရတိဆောင်လဲရဆိုတာတောင်းကျင်ရဆိုတာ သုံးမျိုးရှိတယ်သံပတ္တဝိရတိအမာရဏဝိရတိသမုစေရဝိရတိသုံးမျိုးရှိတယ်သံပတ္တဝိရတိဆိုတာကတော့ပရမကသိက္ခာပိလာရေဆောင်ထုံးနေတယ်မဟုတ်ပါဘူးကျုံတဲ့ခါကာလမှာဒီအကုသိုလ်မပြုဘဲနဲ့ဒီဆောင်လိုက်ရင်သံပတ္တဝိရတိခေါ်တယ်သိက္ခာကိုမဆောင်ထုံးနဲ့ဒီလားဆောက်တည်ထားလို့ရတော့မဟုတ်ဘူးအကြောင်းရှိတဲ့အခါမှာ သူတစ်ပါးကိုတတ်ဖြတ်ကြအကြောင်းရှိတဲ့အခါခိုးဝင်ကြအကြောင်းရှိတဲ့အခါမတတ်ဖက်မခိုးပဲကြင်ဆောင်လိုက်လို့ရှိရင်သမ္ပတ်ဝိရတိခေါ်တယ်။ဒါလည်းပဲကောင်းတဲ့ဥစ္စာပါပဲ။ဒါလည်းကုသိုလ်တရားကောင်းတဲ့ကုသိုလ်တရားပါ။သမာရဏဝိရတိဆိုတာကတော့အခုဓမ္မတွေဆောက်တည်ထားတဲ့အတိုင်းမာနိပါဒဝရမိသိက္ခာဝရံသမာရိယာမိအာရိယနာဝရမိသိက္ခာဝရံသမာရိယာမိစသည်ဖြင့်ဆောက်တည်တာ။ဆောက်တည်ရတဲ့နောက်သာရှိအကြောင်းရှိတဲ့အခါခိုးကြအကြောင်းရှိတဲ့အခါကျရင် ဟောငါဒီလားဆောက်တည်ထားတာပဲဘယ်ဆရာတော်ကြီးကြီးကဆောက်တည်တာလဲညစာပြားရှိတော်မှောက်မှာဆောက်တည်တာပဲอืมဒီဒီလားဆွတ်လို့မတော်ဘူးငါငငယ်ရွယ်ရွယ်လေးကဒီဒီလားရေဆောင်လာတာဒီဒီလားပြတ်သွားလိမ့်မယ်ဟာဘုရားသက်သာကျေပြီးတဲ့ကရှင်မှက်ဒီကိုကစပြီးတော့ပေါ်တယ်အဲ့ဒါဒီကပရစိတ်တို့ပါလို့ရှိတာဟောဒီကတက်ကြတယ်အဲဒီလိုကြီးတာတွေကပြောကြနေအဲဒီလိုခါကာလမှာငါဆောက်တည်တာရဲ့ဒီလားပြတ်သွားတော့မယ်အဲဒီလိုခါကာလမှာ ငါကောက်တည်တာရဲ့ဒီလားပြတ်သွားတော့မယ်ဆိုပြီးတော့ဒီလားမပြည့်စုံနေတာလေသင်ကြောင်လိုက်ရတာသမာရဏဝိရတိခေါ်ရဲငါ့ကိုပြည့်စုံလို့ရှိရင်ကိုချင်းရောက်တယ်အာကိုယ်ပိုင်စိတ်ကြည်ကြည်မပြည့်ကြည်ကြည်ပဲတို့ကိုယ်ရဲ့ပြည့်စည်ဟိုကယူကအစီအပိုင်ရှင်နေတာနဲ့ပြန်ပြီးပြည့်ချတာရရဒီလိုအရေးကြီးတယ်ဒါလည်းသူကခိုးခိုးပြီးသွားတာမြောက်တော့တာပဲသူက ပြည့်တာပြည့်ထားရတာသူကပထမယူပြီးသားဖြစ်နေတာကိုကိုယ်မြောက်ဒီလိုအားဖြင့်ပြပါတယ်အဲဒါသဘာဝဥစ္စာဖြစ်ခြင်းသဘာဝဥစ္စာလို့သိခြင်းကိုယ်လိုသောစိတ်ရှိခြင်းကိုယ်လိုသောစိတ်တို့လူရဲ့လိုသောစိတ်လည်းပါတာပေါ့ကိုယ်လိုသောစိတ်ရှိခြင်းအဲဒါခုံးမှုနှုံးနဲ့ဖြစ်စေကိုယ်နဲ့ဖြစ်စေပြုလုပ်ခြင်းပြုလုပ်တဲ့အတိုင်း အောင်မြင်ထားမြောက်ခြင်းအောင်မြင်ထားမြောက်ဆိုတာကလည်းကိုယ်ပိုင်ရတယ်မရတယ်ဒီလိုမဟုတ်ဘူးလို့ဆိုတာနေရာကကောက်ယူရမယ်ဆိုတော့ကောက်ယူလို့နေရာရွေးတာနဲ့သူကကိုချင်းရောက်တော့တာပဲနောက်မှပိုက်ချင်းမြင်လို့အဲအော်လို့အများကအော်လို့ပြုတ်ပြချတာထားခဲ့ရတယ်လည်းပဲဘုန်းကြီးကတော့ပြီးသွားပြီပြည့်ဖြစ်သွားပြီညာများဆိုရင်သိရေးကြည့်တာပေါ့ညာများဆိုလို့ရှိရင်အဲ့ဒီဒရုဒရုက ပစ္စည်းဘုဒ္ဓံနဲ့ပစ္စည်းဓမ္မဓမ္မတံပစ္စည်းလို့ဆိုတယ်အဲဒီတော့ပစ္စည်းကိုကိုယ်ရယ်စေတနာနဲ့တောက်ပြီးတော့ယူလိုက်လို့နေရာကရွေ့သွားပြီဘေးရွေ့ရွေ့အထက်ရွေ့ရွေ့အဲဒီဒီယာနေရာကရွေ့သွားပြီဆိုလို့ရှိရင်ဒါကိုချင်းရောက်တော့တာပဲဘိုင်ရှင်ကမြင်တာနဲ့ကြောက်တာနဲ့ဒါပြန်ချထားခဲ့လည်းပဲအပြစ်ကတော့သိရင်ပါလာပြီးအပါသိတော့တာပဲပြန်ပြီးတော့ မကောင်းတော့ဘူးလို့ဆိုတာဟိုကလက်ရွေးလိုက်ကြတဲ့ကသူကခိုးပြီးသားဖြစ်သွားတယ်ဒီလိုအဲလက်ပြင်စိတ်ကဟာတွေလည်းဒီတိုင်းပါပဲအဲတော့သူဘာဥစ္စာဖြစ်ခြင်းသူဘာဥစ္စာမဖြစ်ဘဲနဲ့ကိုယ်ဥစ္စာကိုသူများအမှတ်ပြီးခိုးလို့ရှိရင်ဒီလိုလည်းပြင်းမရှိဘူးသူမှပိုင်ခြင်းမရှိတာကိုပိုင်ခြင်းရှိတယ်ပြင်ပြီးတော့ခိုးရင်ဒီလိုလည်းပြင်းမရှိဘူးဒါကြောင့်မို့သူကသူဘာဥစ္စာဖြစ်ခြင်းသူဘာပိုင်ခြင်းအဲသူဘာဥစ္စာရဲ့လို့ ကိုယ်စိတ်ထဲမှာသင်ခြင်းပြီးခြင်းကိုယ်လိုသောစိတ်ရှိခြင်းကိုမှုကိုပြုခြင်းအဲနေရာယူခြင်းစသည်ဖြင့်ကိုမှုအောင်မြင်ခြင်းလို့၅ခုရှိတယ်အဲဒီ၅ခုပြည့်စုံလို့ရှိရင်ရိဏဒာထိုက်တယ်တဲ့သဘောဥစ္စာကိုခြင်းပြီးရခြင်းဖြစ်တယ်အဲဒီခိုးယူမှုမှာအကူအကျဉ်းချောင်မှုကို ဗရေအရိနာဒာယိဘွေတံတိမြမေတာအရိနာရနာပရိဝရတာဘုဒ္ဓမာဒီပံလေခောကရဏီယောမြတ်စွာဘုရားဗရေဒီနာဒိဋ္ဌာဘောကိုယူရကမစောင့်ကြောက်ကြတော့တပါးသောပုဂ္ဂိုလ်တို့သည်အရိနာဒာယိနောရှင်ပေသောသဘောဥစ္စာကိုခုံယူလူရနေရှိကုန်သည်ဘုဒ္ဓံဤဖြစ်ကုန်တဲ့ဓမ္မဣဒ္ဓဤယာ၌မြံငါတို့သည် အရိနာရဏပရိဝရတာအရှင်မသေသောသူတော်ဥစ္စာဆိုရင်ခြင်းမှာအကျဉ်းချောင်ရကုန်နေဘုဒ္ဓမာဖြစ်ကုန်အားဘုဒ္ဓမာတိဖြစ်ကုန်အားဟူ၍ဗာမေခောသူမိသားကိုခေါင်းပါစေသောအကျင့်တော်ကရဏီရောပြုပါ၏ဤသည့်စိတ်တံဤတော်သောစိတ်ကိုဥပါရေတာဝံဖြစ်စေအ၏မြတ်စွာဘုရားအရိနာနဲ့စပြီးတော့ဟောတာအဲ့ဒါကိုဒီဆောင်မှုက မြင်ပြီးပြီးတော့လားဆိုရမှရှိရပြောတာလေဒါလေးဆိုတော့အောင်ဒီတပုတ်တော့ဆိုမှဒီတော့မြားတွေကပတ်သက်ကြနေရမှာဆိုဒီကတော့အရင်းတန်းကိုခိုးယူကြနေရမှာကြောင်းလဲရတယ်မြားတွေကခိုးယူကြနေရမှာငါတို့ကတော့ခိုးယူမှုကျင့်တယ် ကိလေသာပါစေတဲ့အကျင့်ကိုကျင့်ပြီးဒီပိုက်တော့ပြင်ကြမလို့ဒီလိုစိတ်မျိုးကိုဖြစ်စေပြီးဒါလည်းပြင်ကြမလို့မထမှုကိုဆိုတဲ့နေရာမှာဘုံယူမှုကိုမသမှုနဲ့မကုန်းမှုနဲ့ပေါ့အဲကိုယူမှုကိုမကုန်းမှုနဲ့ဆောင်းရမည်ကိုယူအကုသို့မကောင်းသောလမ်းဘယ်လေးပါးကြစီရတဲ့လမ်းလူဘဝတွေရောက်လာလို့ရှင်လည်းမကောင်းကျိုးတွေပေးရတဲ့ မကောင်းသောလမ်းအဲဒီလမ်းကိုကြောင်လွဲကျင်လို့ရှိရင်ကြောင်လွဲကြရည်ရှိတာပဲဘာလို့ပါဏိပါဒဝရမဏီပါဏိပါဒဝရတိပါဏိပါဒဝရမဏီဆိုရှိတာပဲအဲအရိနာရဏဝရမဏီအရိနာရဏဝရတိအရိနာရမကျင်ကြောင်တဲ့ဝရတိရှိတဲ့အဲဒီဝရတိနဲ့ကြောင်လွဲလိုက်ရမှာကိုဝရတိဆိုတာလေးဟုတ်တယ်ပြောရမှာလေမေ့နေလို့ပြောရတယ်တနည်းရတယ်မပြောရတယ် ရွရတိတောင်းလဲတယ်ဆိုတာတောင်းကျင်တယ်ဆိုတာပုံညွှန်ရှိတယ်သံပတ္တဝိရတိသမာရာဏဝိရတိသမုစေရဝိရတိသုံးမျိုးရှိတယ်သံပတ္တဝိရတိဆိုတာကတော့ပရမကသိက္ခာသီလတွေစောင့်သိနေတယ်မဟုတ်ပါဘူးကျုံတဲ့အခါကာလမှာဒီအကုသို့မပြုဘဲနဲ့ကျင်ဆောင်လိုက်ရင်သံပတ္တဝိရတိခေါ်တဲ့ ဒိဋ္ဌာဝမဆောင်သိမဲနဲ့ဒီလားဆောက်တည်ထားလို့ရတော့မဟုတ်ဘူးအကြောင်းရှိတဲ့အခါမှာအဲသူတစ်ပါးကိုတာဖျက်စရာအကြောင်းရှိတဲ့အခါခိုးယူစရာအကြောင်းရှိတဲ့အခါမတာဖဲမခိုးပဲကျင်ဆောင်လိုက်လို့ရှိရင်တော့သမ္ပတဝိရတိခေါ်တယ်ဒါလည်းပဲကောင်းတဲ့ဥစ္စာပါပဲဒါလည်းကုသိုလ်တရားကောင်းတဲ့ကုသိုလ်တရားပါပဲ သမာရဏဝရတိဆိုတာကတော့အခုဓမ္မတွေတောက်တည်ထားတဲ့အတိုင်းမာနိပါဒဝရမိသိက္ခာပရံသမာရိယာမိအာရိဏသမာဝရမိသိက္ခာပရံသမာရိယာမိစသည်တောက်တည်တာတောက်တည်တာကတော့သာစီအကြောင်းရှိတဲ့အခါကိုးကြအကြောင်းရှိတဲ့အခါကျရင်ဘောငါဒီလားတောက်တည်ထားတာပဲဘယ်ဆရာတော်ကြီးတွေကတောက်တည်တာလဲညစွာဘုရားရှိတော်မှောက်မှာတောက်တည်တာပဲอืมဒီဒီလားဖြစ်လို့မတော်ဘူးငါငယ်ငယ်ရွယ်ရွယ်လေးက ဒီသီလတွေစောင့်လာတာဒီသီလပြည့်သွားလိမ့်မယ်ဘုရားသက်သာကျေပြီးတဲ့ကျင်မဲ့ဒီဘဝစပြီးတော့ပေါ်တယ်သာကျေပြီးတဲ့ကပေါ်တဲ့စိတ်တွေပါလို့ရှိတာဘုရားကသာကျေတယ်အဲဒီလိုကြီးတာတွေတော့ပြောကြမည်အဲဒီလိုခါကာလမှာငါစောင့်တည်တဲ့သီလပြည့်သွားတော့မယ်ဆိုပြီးတော့သီလမပြည့်စုံနေတာနဲ့ပြန်ကြံလိုက်တယ်ကသမာရဏဝိရတိခေါ်တယ်ဘုရားဥစ္စာခိုးကြအကြောင်းရှိတဲ့ခါလည်းမခိုးဘဲနဲ့ပြန်ကြံလိုက်တယ် မာရဏဝိရတိခေါ်တယ်ဒီသမ္ပတဝိရတိသမာရဏဝိရတိကတော့ပြင်းလို့ပြုလို့ပြစ်လွယ်တဲ့ဥစ္စာပါပဲဒါလောက်နေတော့ဒိဋ္ဌမကြီးသေးဘူးဘုရားကပြဟောကျင်တာကသမုစေရဝိရတိပြောဟောနေသမုစေရဝိရတိဆိုတာကတော့အရိယာမဉ္ဇဉ်ရောက်မှာဝိပဿနာယောဂီတရားထုတ်ကြတဲ့

မြင်တိုင်းကြားတိုင်းပေါ်တိုင်းပေါ်တိုင်းနဲ့လဲလိုက်ပြီးတော့မှတ်ရတယ်။ဒါကနေဒီဆရာနေပြီးထားခြင်းများပြီးထားခြင်းလည်းစိတ်မှားတယ်ထားတဲ့ကပြုခြင်းတွေမှားတယ်အဲထားပြီးတော့ရမိရတဲ့ကမှတ်ရတယ်သွားတဲ့ခါမှာခြေလမ်းတွေကျွတယ်နှမ်းတွေချတယ်ဒါတွေကြောက်ပြီးတော့မှတ်နေတာဝါရောဓတွေပဲအဲဒီတိုင်းလည်းမြင်လာကြတာတွေပေါ်ရင်မှားရတာစိတ်ကူးတွေပေါ်လာရင်မှားရတာနားလည်းကျင်လာကြခဲတာဝေဒနာတွေပေါ်လည်းမှားရတာပဲသွား၆ပါးပေါ်တိုင်းပေါ်တိုင်းနဲ့မှတ်နိုင်လို့ရှိရင်ကိုမှားတယ် သမာဓိသမာဓိညာရင့်ကျက်လာပြီဆိုတဲ့အခါကျတော့အစဉ်တောင်ထားဖို့မလိုပါဘူး။ပေါ်ရနေမှလို့ရဘယ်ကမှမမြင်ရစပြီးတော့မှကြားရစပြီးတော့မှဘယ်ကဖြစ်ပြီးစပြီးတော့မှရင်အကုန်လုံးလျှောက်ပြီးတော့မှနေတော့တာတော့ဆောက်ပါပေါ်ရင်ပေါ်ရင်နေလိုက်ပြီးတော့ကျွတ်မှရ။အဲဒီလိုကျွတ်မှနေခြင်းအချင်းဝိပဿနာဉာဏ်နဲ့သင်နိုင်တယ်ဒီနောက်ဆုံးကြတော့ယုံနာသင်္ခါရရင်းနဲ့နိဗ္ဗာန်ကိုတွေ့ရတယ်။အဲဖြစ်ပြတဲ့ယုံနာလေးပြင်းပြင်းနဲ့

ဒီလားပြည့်မှုနဲ့စပ်ပြီးတော့အကုန်လုံးကျင့်ကြံရင်းကိစ္စပြီးသွားတယ်အာတိပါဒသူတေကိုသာချင်းဆိုတာမဖြစ်တော့ဘူးအရိဏဒံသူစာကိုချင်းစာဖြစ်တော့အဲကာမနိမိတ်သာသာရကာမဂုဏ်နဲ့မာယကကြည့်လို့ညမကြည့်ဘူးမိဘဝရလိန်ကြောချင်းမကြည့်ဘူးဒူရာမေရိယဒေဝီရတော့ချင်းမကြည့်ဘူးဒီပုဏ္ဏဝါစာပြုဒဝါစာစသည်တွေတရားတွေလည်းကျင်းနေနေတာတွေသူကတခါလဲကျင်းသွားတယ်ဘယ်လိုအကြနိုင်တဲ့အကုသိုလ်ဒီစိတ်တွေကလည်းများ အကုန်လုံးကျင်းသွားတယ်ဝိရတိအိစ္ဆကြီးမြောက်သွားတယ်အဲ့ဒါကအရိယာမဲနဲ့အရိယာမဲဖြစ်တဲ့အခါနိဗ္ဗာန်အောင်ပြုပြီးတော့ဖြစ်တယ်ဒါပေမဲ့လို့နိဗ္ဗာန်အောင်ပြုပြီးတော့အဲ့ဒီလိုဖြစ်လိုက်ကြတဲ့ကသူတ္တတာရှင်ဒုစခိုးခြင်းစရှိတယ်မကောင်းမှုတွေမပြုနိုင်တော့ပြုလို့တဲ့စိတ်ကိုမဖြစ်တော့ဘူးတခါတည်းငြိမ့်သွားအဲ့ဒါသမုတ်စေတာအမြင့်ပြတ်ပြင်းချောင်းတာပဲသမုတ်စေတာဝိရတိခေါ်တယ် သံပတ္တဝိရတိဆိုတာကပြုလွန်စရာအကြောင်းရှိတဲ့အခါအဲသီလဆောက်တည်ခြင်းမရှိပဲပြုလွန်စရာအကြောင်းရှိတဲ့အခါမပြုလွန်မဲ့ကျင့်ဆောင်တာကိုသံပတ္တဝိရတိဟုခေါ်သည်သမာဓိဝိရတိဆိုတာကသီလသိက္ခာကိုဆောက်တည်ထားခြင်းကိုငဲ့၍မကြည့်လို့မဲ့ကျင့်ဆောင်နေတာကို မာရဏဝိရတိခေါ်တယ်မုဇ္ဇရာဝိရတိဆိုတာကအရိယာမေခဏ၌အကျဉ်းသာသိအဂုဏဒုစရိုက်မှဒီကြောင့်ရင်းကိစ္စပြီးတော့ဝိရတိကိုသမုဇ္ဇရာဝိရတိခေါ်ပြီးအဲဒီလိုမှတ်တာနည်းနည်းမှတ်ပြီးအောင်သိကြအောင်လို့ မာရာဏဝိရတိသမ္ပဒသမ္ပဒဝိရတိသမာရာဏဝိရတိသမုတ်ေရဝိရတိသမ္ပဒဝိရတိဟူဒီမာသမ္ပဒဝိရတိဟူဒီမာသီလဆောက်တည်ခြင်းမရှိရဲ့ ကုလွန်စရာအကြောင်းရှိသောအခါ၌မကျွလွန်ပဲသင်ဆောင်ရင်းကိုဆိုသည်သံပတ္တဝရတိဝိရိမာဒီလားသောက်တည်ခြင်းမရှိရဲ့ကုလွန်စရာအကြောင်းရှိသောအခါ ကျူးလွန်ပဲသင်္ချောင်းရင်းကိုဆိုသည်သမာရဏဝိရတိဟူသည်မှာသီလဆောက်တည်ထားခြင်းကိုငဲ့၍ ကျူးလွန်မဲ့ကြောင်ရင်းကိုသိုသည်မာရဏဝရတိဟူသည်မှာဒီလောက်ဆောက်တည်ထားခြင်းကိုငဲ့၍မကျူးလွန်မဲ့ကြောင်ရင်းကိုမကျူးလွန်မဲ့ကြောင်ရင်းကိုသိုသည်မုတ်သေးတာဝရတိဟူသည်မှာ ရိယာမေခဏ၌အကုသိုလ်ဒုစရိုက်ရှိသည်များမှာအကျဉ်းမဲ့ဒီဆောင်ရင်းကိစ္စပြီးတော့ဝိရတိကိုသောသည်သမုစေရဝိရတိဟူသည်မှာရိယာမေခဏ၌ အကုသိုလ်ရည်ရဟုသည်မြတ်မှာအကျဉ်းမဲ့ဒီကြောင့်ရင်းကိစ္စပြီးတော့ဘုရားဒီကိုသောရီအဲဒီဝရဒီ၃မျိုးရှိတယ်အဲဒီဝရဒီ၃မျိုးထဲမှာအခုသောသောပိုင်းကတော့ဒီလမ်းမဆောက်တည်တဲ့ပုဂ္ဂိုလ်သံပါဒဝရဒီနဲ့ရောက်လာတဲ့အခါမကျူးလွန်မဲ့ကြောင်းပြီးတော့သွားရတယ် သီလဆောက်တည်ထားတဲ့ပုဂ္ဂိုလ်ကတော့မိမိဆောက်တည်ထားတဲ့သီလကိုအလေးပြုပြီးတော့သင်ဆောင်ရအဲ့ဒါကစပြီးတော့ကျင့်ရမှာပါပဲဝိပဿနာရှုတဲ့အခါကာလကျတော့မရှုမိလို့ရှိရင်အဲ့ဒီမရှုမိတဲ့အာရုံနဲ့စပြီးတော့မာနတိပါဒလည်းပဲကျူးလွန်တာဖြစ်နိုင်တယ်ဒိဋ္ဌိနာနဲ့ကျူးလွန်တာဖြစ်နိုင်တယ်အကုသိုလ်ဒုစရိုက်တွေဖြစ်နိုင်ပါလေအဲ့ဒီလိုမဖြစ်အောင်လို့ရည်ရွယ်ပြီးတော့ဉာဏ်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရှုမှတ်နေ

မိုးစေတော်ဝေဒီပြင်းရောက်တာအဲ့ဒီကြောင့်အာထုရမှာအဲ့ဒီကြောင့်အာထုခုရကိုဒီကဆိုပါတယ်ဒါတော့ခိုးယူမှုကောမခိုးမှုနဲ့ကြောင်ကြောင်လွဲမိတဲ့ဒါကြောင်လွဲရလမ်းစိုးမသွားရင်လမ်းကောင်းလေးကတွေ့ပြီးတော့သွားလိုက်ရင်ဆန်းဆန်းသာသွားတယ်လို့ပဲအဲဒီလိုကြောင်လွဲမယ်လို့ဒီလိုနှလုံးသွင်းဆောက်တည်ရမှာ ဘိုးရုံမှုနဲ့အဲမခိုးမှုနဲ့အစဉ်တန်တည်းမီတဲ့သူများတွေတော့ကိုကိုယူပြီးတော့သမူဝါကြောင့်လည်းလုံတော်တယ်အများကြီးပေါ်လေးဥစ္စာတွေအဲဒါကိုဝါကိုကြီးပွားအောင်လို့လုပ်နေတာတွေဒီလိုနဲ့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေလည်းရှိတာပါပဲအဲဒါပေမဲ့နောက်ဆုံးတစ်နေ့ကျလို့ရှိရင်တော့မစင်ကြဲတဲ့ပစ္စည်းတွေနဲ့ဟာတွေကတော့တကယ်တော့ဟာမကြပါဘူးနေရာမကြပါဘူးမျက်မှောက်တင်လည်းပဲ အကျိုးမဲ့တွေဖြစ်တတ်ပါတဲ့နှုံတော်ရကြလို့ရှိရင်ဒီကံကြောင့်အဲ့ဒါတော့တော့အကျိုးကြီးအောင်မ်းပြလိမ့်မယ်လို့ဒါပြီးတော့ငါတို့ကတော့မြားတွေကပုံမှုနဲ့ပို့လိုက်လူရလိုက်တိုက်ခဲလိုက်အနိုင်တဲ့ပြုပြီးတော့ယူလိုက်ဒီလိုကြီးပွားချမ်းသာအောင်လုပ်နေကြတဲ့လောကမှာရှိတာပဲအများကြီးပဲကအေးငါတို့ကတော့အဲ့ဒီလိုမတရားမှုနဲ့ကြီးပွားချမ်းသာအောင်လို့အာမထုတ်ဘူး ဘုံမှုကျင်ဆောင်ပြီးတော့တရားသဖြင့်ရည်စည်းရှားပြီးတော့အစဉ်တန်းတယ်မယ်မျက်မှောက်ဘဝတွေနဲ့ပဲစင်ကြယ်တဲ့ဒီစည်းနဲ့ပဲစင်တန်းတယ်မယ်နောက်တန်ရာဘဝတွေမှာလည်းအဲ့ဒီဒိဏဓမ္မကျင်ဆောင်တဲ့ကုသိုလ်တရားနဲ့ပဲလူဘဝနတ်ဘဝတွေစင်တန်းနေတက်သွားမှာကိုအရိယာနေပြီးတော့အဲအနည်းအရိယာ ဘုံတွေလည်းရောက်သွားမှသောတာပန်ဖြစ်သရဂံဖြစ်နာဂံဖြစ်ဘူဝိပဒနာရှိနေတာဒါတွေပဲယူတိုင်းယူတိုင်းဟာကိုယ်မှုကိုကျူးလွန်နိုင်တဲ့အကုသိုလ်တွေမဝင်ရအောင်လို့ဒီမှာရှိနေတာဒီအကုသိုလ်တွေအကုသိုလ်အဆိုးတွေမပြတ်အောင်လို့မြညာကနေပြီးတော့လည်းအကုသိုလ်တွေစိတ်တွေဖြစ်နိုင်တယ်ကြားရကနာရကစရကဒုတိယကကိုယ်ရကဆန့်ရကထိုင်ရကထရကအကုန်လုံးအကုသိုလ်တွေဖြစ်နေတာလေ

ကောင်းမှုအကုသိုလ်မှကျင်ကြောင်တဲ့အမှုနဲ့တို့အသင်တန်းတဲ့မယ်လူဘဝကနတ်ဘဝနတ်ဘဝတွေမှာလည်းအစဉ်စဉ်ဉာဏ်ကိုတက်သွားမယ်အဲဒီကနေပြီးတော့လည်းအရိယာမဲအစဉ်စဉ်နဲ့တခါလဲရဟတမဲရဟတကိုရောက်အစဉ်တန်းတက်သွားမယ်လို့ဆိုလိုပါတယ်မကုန်းနဲ့အစဉ်တန်းတက်မီကိုယ်ယူမှုကိလေသာမျိုးမကုန်းမှုနဲ့နေတာနေတာ မြတ်စွာဘုရားဟောတဲ့ငါးဝါရအတိုင်းနှလုံးသွင်းဆင်ခြင်ပုံလေးမှန်ကောင်းပါလေ။ဒါတကုတ်ဆိုရမယ်။နောက်ပိုက်ပြီးကြတော့ဒီလိုမဆိုနိုင်ပါဘူး။ဒီနေ့တော့ဆိုဦးမှကျင်းတယ်။ဆက်တယ်လိုက်ဆိုရ။သူများတွေကဟောယူကြနေနေရမှာ။အာရောကတော့ခိုးယူမှုကင်းစေမည်။ ကိလေသာပါစေတဲ့အကျင့်ကိုကျင့်မည်ဒီလိုစိတ်မျိုးကိုဖြစ်စေမည်ကိုယူမှုကိုကိုမှုနဲ့ဆောင်လွဲမည်မကိုမှုနဲ့သင်တန်းတတ်မည်ကိုယူမှုကိလေသာမိကို ခိုးမှုနဲ့ငြိမ်သာမည်အဲဒါဟောညွှန်းထားတဲ့ဟာဒါပဲခိုးမှုသာသာကျန်42ပါးတို့၌လဲမိတို့ပင်ငါဝါရသည်ဆိုရမည်အဲနှလုံးသွင်းပုံလေးတွေပေါ်တယ်နားကောင်းပါလေအဲဒီတော့အရိဏရဏဝရမိသိခာရံသမာရိယာမိလို့တောက်တည်ရတဲ့အတိုင်းအင်းမကုန်းမှုက ုံးမှုကကြည့်ကြတော့ဘယ်လိုကျိုးရသလဲကုံးမှုကြည့်လို့လို့ရှိရင်ဘယ်လိုဖြစ်ဖြစ်သလဲဆိုလို့ရှိရင်ဟောကပါပါရဲ့ဟောဒီမှာဘုံနာမကကြီးရဘိုလ်လူကူမှာပယ်လာတာဥစ္စာပြည့်စုံပါအင်္ဂုတ္တပါဠိတော်ကရိဏဒါနာဘိက္ခုအာသေဝိတံဘာဝိတံဘူးလီတတံနိရိယသံဝတ္တနိကံတိသန္နသံဝတ္တနိကံပိတိဝိတ္တသံဝတ္တနိကံ ဘုရားဥစ္စာကိုယ်ကြည့်မှုကိုမြွယ်ရပြီးရှင်းတယ်ပြုလို့လို့ရှင်းတယ်အဲ့ဒီရေနဒာကဘာပဲပို့တော့ဆိုယေရိယသံဝတ္တိကံငရေကြစေရတဲ့ဒေသနာသံဝတ္တိကံဒိဋ္ဌံဖြစ်စေရတဲ့အဲကျွယ်တော်နွားတော်စသည်တွေပေါ်လေနောက်ပြီးတော့ဝိတိဝိပယသံဝတ္တိကံတိတာဘုံလည်းရောက်စေရတဲ့ ယောသဗ္ဗလဟုသောအရိနာရဏတဝိပါကောအလုံးစုံသောအယုတ်ဆုံးညံ့ဆုံးအရိနာအာဟုသောရဲ့အကျိုးအ ਨੇ ဆုံးပေါ်တယ်အပေါ်ဆုံးအဲဒီတော့အာဟုသောဖြစ်စေကမူတဲ့အဲဒီတော့အာဟုသောအကျိုးဖြစ်စေကမူဘာပေးတော့ဆိုဒီဖြစ်လာတဲ့ကာမတဲ့ဒီဝဥစ္စာပြည့်စည်ခြင်းဖြစ်စေရသည်

ကိုလူကူမာပယ်လာတာဥစ္စာပြည့်စုံမှာကိုလူကူမာပယ်လာတာဥစ္စာပြည့်စုံမှာကိုလူကူမာပယ်လာတာဥစ္စာပြည့်စုံမှာ ကိုယ်ယူခြင်းလူရဲ့ခြင်းဒိဋ္ဌာဆိုတာကိုယ်သာရလူသာကုန်ပါတယ် အဲဒီအကုသိုလ်ပြုလို့ရှိရင်ပယ်လေးပါးကြာတာပြီကြာတာပါပြောတာနော်ဒီကံကြမယ်လို့တော့မဆိုပါဘူးသူကဘာလို့တော့ဆိုဒီနေ့ကုသိုလ်တွေကလည်းပြေးတာကိုကုသိုလ်တွေကအကျိုးပေးတော့လဲကုသိုလ်တွေအကျိုးပေးနေတော့ကောင်းရဘွားတွေလည်းပဲဆက်ဖြစ်တတ်ပါတယ်ဒါပေမဲ့ဒီနေ့ဒီချိန်ကျတော့အဲ့ဒီအကုသိုလ်ဟာအကျိုးပေးပယ်လေးပါးကြာရတယ်အဲ့ဒီပယ်လေးပါးအကျိုးမပေးသေးရင်အရိယာမဉ္ဇဏ်တွေရောက်သွားရင်တော့လဲအကျိုးပေးရဘူးပေါ့လေဟောဒီကံဖြစ်သွားတယ်လို့ ဆိုပါတယ်တကယ်၍မဲလေးပါးကလွတ်မြောက်လာတောင်းမှလူဖြစ်တောင်းမှဇီဝဥစ္စာတွေပြည့်စည်တတ်တယ်အဲဒီမကောင်းကျိုးတွေရတတ်တယ်အဲဒီအရင်းနဲ့တာဒုစရိုက်မှာကျင့်ဆောင်လို့ရှိရင်ဘယ်လိုကျိုးရတတ်တယ်လဲဆိုတော့အဲပုဂ္ဂဘာသာတို့ဒီမာနဝိတုပ္ပသရတာတို့က ရိုးတွေပြတာပါပဲမတော်တော်များပါတယ်သူက30ကျော်လောက်ပြတာဘုန်းကြီးကတော့ဒီမှာအချင်းဆုံးပြီးတော့မှတ်လို့ရအောင်စိတ်များလုံးအကြည့်တော့လည်းမမှန်နိုင်ဘူးအဲဒါသူတို့ပဲဥစ္စာပေါ်စီရထိုင်ပြီးကင်းပြီးရန်သူငါတဲ့ဥစ္စာဒီဝါပေါ်ခြင်းဒီလိုတော့ကျိုးတယ်ရပါတယ်အဲဒီမှာသူကျမ်းဂန်ရင်းကပြတာကတော့ဥစ္စာပေါ်တာကိုသူကသုံးလေးမျိုးပြတာတယ်သူက ma dị na ụzọ ụzọ ndị odi ad azụzụọ aa ုန်းကြီးကရာလေးတစ်လုံးနဲ့ဒီမှာပြီးတာတယ်သူကတော့နှုတ်ပါဏဘောဂုပ္ပတိတယ်မဖြစ်သေးတော့ပြီးဘောဥစ္စာတွေဖြစ်လာခြင်းရတာပါပဲနောက်ပြီးတော့လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကိုအဲဒိဗ္ဗပတိလာပြီးလင်းများစွာရခြင်းဒါလည်းရတာပါပဲဆိုရတယ်ဆိုရင်တော့ပါပြီရတလုံးနဲ့ကနှစ်ပုတ်အတိတ်ပဲရပါ ụbana bwatwara tea iwari e jinye wụra a-emepe ka m ken na ztra abya dara ehi အတာရဏဘောဂတာပြောအကျိုးပြထားပါတယ်သာဇသောရမင်းကြောင့်ဘုသူကြောင့်အဲဒီမင်းကြောင့်ဥရကပြေကြောင့်ဥရကအဲဒီပြေကြောင့်မင်းကြောင့်အပိယဒါရကအစ်မနစ်လိုအပ်တဲ့အမွေခံကြောင့်ဉာဏ်မျိုး၅ပါးဆိုတာပဲ မင်းဆိုတာလည်းပဲဒီဥစ္စာပြည့်စည်စေရတယ်သူလည်းပဲဒီဥစ္စာပြည့်စည်ကြောင်းဆိုပြီးတော့ကျမ်းဂန်နေရာပြတာတရားမဆောင်တဲ့အခါလာတွေမှာဒီလိုပြတတ်တယ်ဒါတော့သောရခိုးသူဆိုတာခုနကပြောတဲ့အတိုင်းဓမြတွေပါတယ်အကုန်လုံးပါတယ်ဒီထဲမှာအဲသူတို့ကြောင့်လည်းပဲပြည့်စည်ပြည့်စည်တတ်တယ် ဥဒကရေရောက်တာရေနဲ့နီးတဲ့ရည်တွေပေါ့လေကာနာပင်နာနီးတဲ့ရည်တွေကြီးကြီးပြီးပြတ်တာကိုသူကမင်းကြောင့်ဆိုတာလည်းမင်းကြောင့်ရင်ပြည့်စည်တာအရှင်ကြားနေတာပါပဲနောက်ပြီးတော့အပိယဒါယရမဖြစ်အပ်တဲ့မူတော်ညောင်းဒီတော့အမူတော်တွေက သားချင်းနဲ့မွေးစားအဲဒီသားကကျင့်ဝတ်တယ်မညီတော့မပေးခြင်းဘူးပေးခြင်းမယ်လို့သူကမွေးစားတာတော့အမွေခံပြင့်တယ်အဲဒါတွေနဲ့အဲဒီအမူခံအကြောင်းပြုပြီးတော့ပစ္စည်းတွေပြည့်စည်ရတယ်ဒီလိုကရှိတာကိုလည်းအပိယတာရဆိုပြီးထည့်တာအဲဒီဉာဏ်မျိုး၅ပါးကျင်းတယ်ဉာဏ်မျိုး၅ပါးကြောင့်ပြည့်စည်ခြင်းမရှိဘူးအဲဒီတော့ကျိုးလည်းရပါတယ်နောက်ပြီးတော့ လောကုတ္တမအကြီးကဲလောကမှာအကြီးကဲအမြင့်မြတ်ဖြစ်တတ်တယ်လောကုတ္တမအကြီးကဲဖြစ်ရအကြီးကဲဖြစ်ရအေးချမ်းစွာဒုက္ခဝိရာတွေတန်းတန်းသာနေရပါပဲသိရတယ်ဒီပဲနဲ့အာရိဏကြောင့်ညိုးများအာရိဏရဏမှာကြောင့်အကျိုးတွေဟိုမှာတန်းကူတော့ရှိပါတယ်ဒီမှာတော့ထုံးတာတယ်ဟိုလိုပြောတဲ့ဉာဏ်၅ပါးနဲ့မသက်ဆံဘူးဆိုပြီးတော့အတ္တရဏဘောဂိတာဆိုပြီးတော့ သူကနောက်တစ်ခုထည့်ထားကြတယ်အဲသူတစ်ပါးနဲ့မဆက်ဆံတဲ့အသုံးဆောင်ရှိတယ်ကအတူတူပါပဲအတူတူပါပဲသူကမျိုးငါးပါးနဲ့ကျင့်တယ်ဆိုရင်ပညာနဲ့မဆက်ဆံဘူးဆိုတာသူပါဝင်သွားပါပြီအဲဒါဥစ္စာပေါ်သည်ရခိုင်ရလေးရောနောက်ဆက်သွားမှုလို့ပုံမှန်လေးနဲ့ပြရတာလေရတာကတခုခိုင်ပြီးဒီနေတာတခုနှစ်ခုကို ဥစ္စာပေါ်သည်ရထိုင်သည်ကင်းသည်ရန်သူငါဆိုရမယ်ဥစ္စာပေါ်သည်ရထိုင်သည်ကင်းသည်ရန်သူငါဥစ္စာပေါ်သည်ရထိုင်သည်ကင်းသည်ရန်သူငါဥစ္စာပေါ်သည်ရထိုင်သည် ရတယ်ဆိုတာလူတိုင်းလူတိုင်းလူကြည့်တာပဲပေါ်များကျင်လို့ရှိရင်အဲဒီအပြင်ကနေသင်ကြားရမှာပဲအဲဒီဥစ္စာတွေရတယ်လူကြည့်တိုင်းရတယ်လူလုံးကြည့်ရတယ်ဆိုရတာလည်းပေါ်ကြတာရတဲ့ဥစ္စာတွေမပြည့်ဘဲနဲ့ခင်ဗျားဒီကနေတဲ့ကားလို့သူကနေရာကြတာဒီစည်းပြကြောင်းဖြစ်တဲ့ဘေးရန်အန္တရာယ်တွေကြောင့်မပြတ်နိုင်ဘူးဆိုရင်ဒါလည်းလူကြည့်နေရတဲ့ဥစ္စာတွေပဲကရှင်းရမှာလေ

riyo adio ganaba adiyo egorio eji naebe a dar go aobere ka maba tadara egomatenye njeiya aoa nyechaa ru ụbara oyesm aụ bụorirehe a

ဘယ်သူနဲ့ဘယ်သူနဲ့ပဲအကြောင်းနဲ့သိချင်ရဘူးအနောက်ကျမသိချင်ရဘူး။ဉာဏ်ဆိုတာနေချင်ရတာပဲ။ဒါပေမဲ့လို့ဘာကြောင့်တတ္တဝါတွေကလူကြီးတဲ့တဲ့မရှိဘဲနဲ့ဆင်းရဲဒုက္ခတွေတွေ့နေပါတော့ဆိုပြီးမြတ်စွာဘုရားမေးလာတယ်။တတ္တဝါတွေဒီတိုင်းလူတိုင်းကဒီလိုပဲဘေးရမကြည့်ခြင်းမူညာမကြည့်ခြင်းမူသာနာခြင်းနဲ့အဲဘယ်သူနဲ့မှညာမကြည့်ခြင်းမူ ကျညာစွာနေခြင်းနဲ့ဒီလိုပဲသိကြည့်ကြတာပဲနှုတ်ကလည်းပဲဒီလိုပဲပြောကြတာပဲဒါကလည်းသတင်းစာတွေလည်းများပါတယ်ဘုနိုင်ငံဒီနိုင်ငံကြီးကဒီလိုပဲပြေးရအောင်တဲ့အလိုမရှိတဲ့အကြောင်းဒီကြောင့်တော့ဒီလိုတဲ့အကြောင်းဘယ်လိုပါတယ်လို့အဲဒါသူတို့သတိဆိုရင်းထုတ်ပြီးတော့ပြောတယ်လို့ဆိုရမှာပဲဒါပေမဲ့လို့ မေးရန်တည်းကတကယ်ငင်းရတော့ဆိုမငင်းရဘူးတဲ့အဲ့ဒါတွေနဲ့တွေ့နေတယ်ဆင်းဒုက္ခတွေနဲ့တွေ့နေတယ်လူတွေရောနတ်တွေရောတွေ့နေတာမလိုချင်တာတွေအလုံးသောလူတွေကသဘောချင်းတော့တူကြတာတဲ့ချမ်းချမ်းစွာနေချင်တာကြီးတဲ့ဘုလူမေးလဲချမ်းသာခြင်းနဲ့ဘုနမေးလဲချမ်းသာခြင်းအဲမေးလိုက်မေးလိုက်အကုန်လုံးချမ်းသာခြင်းတဲ့ပုဂ္ဂိုလ်ကြီးတဲ့ဘေးရန်ကင်းနေကြတာကြီးတဲ့ဒါပေမဲ့တော့ဘာဖြစ်လို့ဘေးရန်အန္တရာယ်တွေတွေ့နေပါသလဲတဲ့မြတ်စွာဘုရားမေးတယ် နကောင်းတဲ့နေပုံပဲလို့အဲ့ဒီမှာလည်းမြတ်စွာဘုရားရာမင်းနဲ့လျော်တဲ့ဖြေကိုဖြေရပါတယ်အိဒါမရှိကြကြောင်းဆိုပြီးတော့ကာမဘုံမှာနတ်လူများတို့ကောင်းစားပြီးဝဘေးရန်ပါလေအေးမြချမ်းသာနေလိုပါလေအိဒါမရှိပြီးသုတ်ပွေ၏အိဒါမရှိရည်ရှိနေလို့ဒီများကောင်းစားတာမနာလိုဘူးအိဒါတွေက

re he nijigna ji emee lng n ye ama amụwụ uhiaga onye aaa bara ebụdajị ma onye am h r yerra ndị ụzọ pụ oye m jiznwa ebe aizi na oba iinwa mara bụ mbe izelagụodri nwa mebi awụgoari ọụ abada wureị nya ahịa ရောက်သေးမှသူကပြင်ဆောင်ပြီးတော့ကျင့်သွားမုစေရာအဲသမာရဏအနေအချင်းလဲစောက်တည်ပြီးတော့စောက်တည်ကောင်းတဲ့ဗီလာတွေပေါ်နေမစောက်တည်ကောင်းတာတွေလည်းတင်ပါသောတိကောင်းတဲ့ဥစ္စာတွေစောက်တည်ပြီးတော့ကျင့်ဆောင်ရမယ်မမုစေရာအနေအချင်းအရိယာမဲ့ရောက်အောင်ကျင့်ပြီးတော့လည်းဒါတွေပြရမှာပေါ့အကျိုးကလည်းသောတာပတိမဲ့လောင်းတဲ့ဘယ်နေတွေပါပါတယ်ဒီ44ပါးတွေက

ပါဠိပါဒဖြစ်နိုင်လို့ဒီဘောဇာခုခြင်းရည်နာဖြစ်နိုင်တယ်ကာမဂုဏ်နဲ့မှန်ရင်ပြုလို့ရင်းဆိုတဲ့ကာမဂုဏ်စာစာရမတော်ရည်ဖြစ်နိုင်တဲ့မူသာဝါဒဖြစ်နိုင်တဲ့စသည်ချင်းပေါ်လေအကုန်လုံးဖြစ်နိုင်တာတွေပါတွေကမကြည့်မမှမိတာအကြောင်းပြုပြီးတော့အကုန်လုံးဖြစ်နိုင်တာတွေအဲဒီဖြစ်နိုင်တဲ့ဥစ္စာတွေသူ့မှလိုက်တော့မှန်ရင်မှန်ရင်နဲ့ဖြစ်ပြသွားဖြစ်ပြသွားဖြစ်ပြသွားဒီပိုင်းဒီပိုင်းလေးတွေပြပြပြီးကုန်းကုန်ပြီးသွားတာလေးတွေတွေ့နေလို့ရှိရင်ဒါအိဋ္ဌာဖြစ်နေတာပဲမမြဲဘူးဆိုတာ အခုသဏ္ဍာန်ကလည်းမမြဲဘူးသူများသဏ္ဍာန်ကလည်းမမြဲဘူးမမြဲတဲ့တရားတွေကြီးရတယ်ဆိုကိုယ်ပိုင်ညာနဲ့ပိုင်းကြပြီးတော့နိစ္စနိပါဒနာဖြစ်တယ်အနေစာမမြဲတာပြင်ဒုက္ခဆင်းရဲတွေကြီးတဲ့ဘာမှအသုံးမကျဘူးဆိုတာလည်းပဲပေါ်လာပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားများအနတ္တတရားတွေပဲဆိုတာလည်းပဲသူ့အတူပေါ်လာတယ်သောနေဖို့မလိုပါဘူးအဲဒီတော့အနေစာဒုက္ခအနတ္တတွေသိနေလို့ရှိတယ်အဲဒီသိရတဲ့အာရုံနဲ့စပြီးတော့

အဲဒီကမငြင်းနေတာတဲ့သူသရာင်းနဲ့ရောက်တဲ့ခါငြင်းနေယောအနာဂါမိနဲ့ရောက်တဲ့ခါငြင်းနေယောအရာဓမရောက်တဲ့ခါကျတော့အကုန်လုံးငြင်းသွားတယ်အဲဒီလိုငြင်းအောင်လို့အခုတရားထုတ်နေကြရတယ်တဲ့အခုဟာတရားထုတ်နေရတာတဲ့အခုတန်လေခသုံးတယ်အဲဒါညီပါပဲတန်လေခသုံးတယ်ဘာဆိုင်နေတဲ့သူကအောင်းမင်းမှာနားမလည်ရင်တော့မဆိုင်ဘူးနားလည်ရင်သူကဆိုင်နေတယ်သူကသူတန်လေခအကျင့်နေကျင့်နေတာပဲ အဲဒီထဲမှာပါတဲ့တိုက်သူတော်ဘာတွေကဒီလိုအကုသိုလ်သူကြိုက်တွေကိုပြုလို့ညာလိမ့်မယ်အကုန်လုံးလုံးပြီးတော့အဲပြုမမတဲ့ပုဂ္ဂိုလ်တွေဉာဏ်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေမပြုမတဲ့ပုဂ္ဂိုလ်တွေကညာကြရတာနေပြီးတော့ဆွဲလမ်းဆွဲလမ်းပြီးတော့အကုသိုလ်တရားတွေပြီးတော့ပြည့်လိုက်မယ်အဲမြင်ရတဲ့ပုဂ္ဂိုလ်

အကုသောမကောင်းမှုအကုသောမကောင်းမှုဟူသည်များကိုကျင့်ကြောင်ခြင်းဖြင့်ကျင့်ကြောင်သောကုသိုလ်ဖြင့်ကြောင်လွဲမည်အကုသောမကောင်းမှုတွေမယုံမှာပဲနေအကုသိုလ်တွေလက်ခံနေနေနေတာပဲယူမှလို့ရှိရင်လက်မခံမဲ့ပဲနေနေနေတာပဲရှုမှတ်တယ်ရှုမှတ်တယ်ကြောင်းနေတာဘုံမှာလေဝဲလားမကောင်းတဲ့လမ်းကိုလက်ရလမ်းကနေပြီးတော့ကြောင်းနေတယ်

အန္တပုစုဇဉ်ဖြစ်ကနေကလျာဏပုစုဇဉ်ဖြစ်ရောက်မဲ့ဟုတ်လားမရှိမှခင်ကအန္တပုစုဖြစ်တယ်ဘာမှယုံနာတရားတွေအနိစ္စဒုက္ခအနတ္တတွေမသိသေးဘူးယူမလိုက်တဲ့ခါကာလကျတော့ဟောယုံနာတရားတွေပြီးလာပြီဒီကမဖြစ်ဘူးသေးတဲ့သမာဓိဖြစ်ဒီကမဖြစ်ဘူးတဲ့ဉာဏ်တွေဖြစ်อืมယုံရနာတရားတွေဆိုဒီလိုပါလားပြီးလာတယ်အခုဒီမှာတရားထုတ်တဲ့ယောဂီသူတို့ကိုယ်တိုင်ဝန်ခံကြတာပဲအမျိုးသားတွေကလည်းရှိမျိုးသမီးတွေကလည်းရှိတယ်သူအပြင်တော့

ခုမှဒီခုမှကြည်ညိုတတ်တာသူကသူပြောတယ်ဟုတ်တယ်တရားဆုံးလဲမှသူကသိတာတရားမထုတ်ရင်သူကမသိသေးဘူးဒီညနေကကောင်းပါလေပြောမယ်သူစိတ်ဝင်စားတာမဟုတ်ဘူးဘာမှမသိဘူးလို့အောင်းမြင်တာကိုလိုသူလိုပဲအောင်းမြင်ဟောတရားထုတ်ကြည့်တဲ့အခါကျတော့ဒါရီသိတာအဲ့ဒါအစဉ်သားနေပြက်လာတာအစတုန်းကယုံနာတရားတွေအိစ္ဆဒုက္ခအနတ္တတရားတွေဆိုတာဘာမှမသိတဲ့စဉ်သားကသိတဲ့စဉ်သားရောက်လာတာ အကျိုးဘုန်းကြီးကုသိုလ်တရားတွေဟောနေဝိပဿနာတရားတွေဟောသူနားမထောင်တာဘူးလေနားမလို့ဘာတွေပြောနေလဲမမှန်ဘူးသူကအခါမှမရှိပဲဘယ်မှမနိုင်ပါတော့ဘုန်းကြီးကအခါကြီးတဲ့ပုဂ္ဂိုလ်တွေမှတ်မိတဲ့တရားဟောတယ်ဒါကြတယ်သူတို့အခါမရှိတော့မမှန်ဘူးမမှန်ပြီးတော့သူကဘာမှမကောင်းဘူးလို့လည်းပြောတယ်ဟွန်းပြောမှာပဲလို့သူတို့နားလည်တဲ့တရားလည်းကိုယ်ကမဟောခဲ့တာဘူးလေသူတို့ပြောမှာပဲဟောတရားထုတ်တဲ့ပုဂ္ဂိုလ်တွေကနားလည်တယ် နားရတာမှတရားထုတ်တဲ့ပုဂ္ဂိုလ်ကဒီလိုတရားနာရမှာအသိဉာဏ်တရားတွေနာလို့ရှင်ကျဲတယ်လို့ပြောတယ်သူသာရပေရဆရာတော်ကြီးတွေကတခါလဲပေါ်ပေါ်နေနေတရားတွေဟောတယ်သူတို့သွားနာတယ်သူကစာနဲ့ပြင်နေဟောတာကိုအာထုတ်ပုံမှာမပါဘူးမပါတော့ဒီကယောဂီတွေကသူတို့စာတတ်လို့မဟုတ်ပါဘူးသူတို့အာထုတ်ပုံနဲ့တိုက်ပြီးတော့သူကအာဒတာဖြစ်ပြီးတော့ကျဲတယ်သူကပြောတယ်သူကကျဲနေတာလေသူဥပမာပဲ

မသိသေးတဲ့အစဉ်တန်းကသိတဲ့အစဉ်တန်းကလျာဏပုထုရှင်အစဉ်တန်းရောက်လာတယ်အဲ့ဒီအစဉ်တန်းကနေပြီးတော့အစနာမယူပါပရိစ္ဆေနာယုတ်ပိုင်းချတယ်နာနဲ့ယုတ်ငခုရှိတယ်ဆိုတာသိတာအဲဒီကနေပြီးတော့အနိစ္စဒုက္ခအနတ္တတွေသိလာတယ်ဝိပဿနာဉာဏ်နဲ့ပြည့်စုံတဲ့အစဉ်တန်းရောက်လာနောက်ဥရိယဝေဉာဏ်နဲ့ရောက်လာတယ်အဲဒီမှာအနာကိုကောင်းပါတော့နောက်သင်္ကဉာဏ်၊ဗျာဉာဏ်၊အရင်ဝဉာဏ် နေဗိနာညာမူကိရိညာနာညာပြိပင်ခံရတေခါရုပ္ပတာညာဝိပါဒညာတွေအစဉ်တိုင်းတခါတည်းတက်လာတာတောင်းပေါ်တက်တယ်လို့ပဲတစ်စင်းနဲ့ပြင်းနေတာတော့ကြတောင်းထိတ်ရောက်တော့အဲ့ဒါလိုပဲနောက်ဆုံးငင်္ဂါရုပ္ပတာညာကရင်းတဲ့အခါကလည်းအနုလောမညာဖြစ်ပြီးတော့အရိယာမညာရောက်သွားတာပဲသောတာပတိမညာရောက်သွားတယ်အရိယာဘုံတစ်စင်းတက်သွားနောက်သောတာပန်နေပြီးတစ်စင်းရှိမှလို့ရှိရင်သဒ္ဓါဂမိမဲ့ရောက်နှစ်စင်း na-eri na na na-eri na na na ma a agaaneii d a elụeti အစဉ်တန်းတက်ပြီသူများတွေကမကျုံမှာပဲနဲ့ကိလေသာတွေလက်ခံနေတယ်အဲဒီလက်ခံနေတဲ့လောကကြီးထဲမှာတို့ကတော့ရင်ထဲကြရင်ဒွါးချက်ဝါပေါ်လဲပေါ်လဲယုံနာနေပြုပြီးတော့ကိလေသာလက်မခံတဲ့အလုပ်အဲဒီအလုပ်ချင်းစဉ်တန်းတက်သွားမယ်อืมလူနာကောင်းတယ်သူကစဉ်တန်းနေတယ်တဲ့နေတဲ့ပုဂ္ဂိုလ်တွေကဝန်သာပြေကောင်းတာပေါ့ဒါကယုံနာမသိတဲ့ပုဂ္ဂိုလ်ယုံနာအကြောင်းသိလာရင်ကိုအဲတသိတဲ့လား ပြည့်ပြည့်ကလေးတွေပြီးလာပြီသင်တယ်လားဒိသဒုက္ခအနာတ္တသဘောကျလာပြီသင်တယ်လားဥဒိယဗျာအကြောင်းလင်းပိတိပါဒရီတွေဖြစ်တော့တော့ကိုမြင်လာပါပြီဝန်သာပြသိတော့အဲဒီကနောက်သင်နိုင်တယ်ဒီနောက်တော့ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်တွေ့သွားပြီသောတာပတိမေဉာဏ်ရှင်မြင်သွားပြီသောတာပန်ဖြစ်သွားပြီဆိုရင်အဘုဒ္ဓနာပါပြီဒါလို့ဆိုရင်ကိုနေရာကြပါပြီအဲစဉ်းစားနေပြီးကနေပြီးတော့လည်းတက်ရအောင်ပါမဆုံးတော့မဆုံးနေပါလားတက်မဲ့တယ်တက်ရမှာလည်း

တော်ပါသေးတယ်ညောင်းတယ်ယနေ့ဖို့၌ကျွန်ုပ်တို့သူကွာများအာထုအပ်သောအာနာကုတော်အာနာကုတော်အာနာကုတော်တရားဟောရသောကုတော်ဉာဏ်နာရသောကုတော် စ္စာဆောင်ရွက်ရသောကုသိုလ်သာရှိတော်ဒီကောင်းမှုကောင်း၏ဘုရားကကောမိဖတော်အားညပေးဝေပါကုန်၏ညပေးဝေပါကုန်၏ဆရာသမားတို့အား ပေးဝေပါကုန်၏ညပေးဝေပါကုန်၏ဤည၌ကြောက်ရှိနေတော်ဘုပရိဒာနတ်ပရိဒာပေါင်းတို့အားပြေဝေပါကုန်၏ညပြေဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့အား ဉာဏ်သိပေပါကုန်၏မိဖတော်မှာစ၍လုံးစုံသောသတ္တဝါပေါင်းတို့သည်သမုဒ္ဒပြုသောသုဘောကောင်းမှု၏ကိုပါကကိုဉာဏ်ရကြ၏သိနေကြသမ္မာကြသည် ဖြစ်ပါစေကုန်သတည်း